အနိသန္တရာဝဆင်းရဲဖြစ်ပုံနဲ့အန္တရာဝဆင်းရဲရစဲပုံကိုဟောရမယ်သန္တရာသန္တရာဝဆင်းရဲကအထက်မြောက်ကြရအောင်ဆိုပြီးတော့ကုသိုလ်ကောင်းမှုတွေဆိုတာအများနဲ့ပြပြုနေကြသီလဆောက်တည်လို့ရှိရင်လည်းသံဃာဝတ္တဒုက္ခတော့မောသနာထာယသံဃာဝစီရဲ့မှာသမြောက်ပါခြင်းကျိုးငါလို့ ဒီလိုဆိုပြီးတော့ဆောက်တည်ကြတယ်ကုသိုလ်ကောင်းမှုတစ်စုံတစ်ခုပြုပြန်တော့လဲသံဃာဝဆင်းရဲကထမြောက်ပါခြင်းအကျိုးငါဆိုပြီးတော့ရွယ်ခြင်းနဲ့ပြုကြတာညာသာဖြင့်ပြည့်စဲချတဲ့ခါကာလတွေမှာသံဃာဝတ္တဒုက္ခတော့မောသနာထာယသံဃာဝဆင်းရဲမှာထမြောက်ပါခြင်းအကျိုးငါဆိုတဲ့အပိုက်ပါရတယ် ရှင်ပြုရမည်သင်္ဃဝပြမည်ဆိုရင်လည်းသန္တရာဝတ္တဒုက္ခတော်မောသနာထာယသန္တရာဝဆင်းရဲမှထွံ့ရောက်ပါခြင်းကျိုးငါလို့ဒါလိုပဲပလင်ခံပြီးတော့ရှင်သာမဏေအဖြစ်ကိုတောင်းမှရှင်ပြုရတယ်ဗုဒ္ဓသာသနာတော်မှာသန္တရာဝဆင်းရဲကထွံ့ရောက်ဖို့ဆိုတာဟာဗราဏအရေးကြီးဆုံးပါပဲ အဲတော့သန္တရာဝဆင်းရဲဆိုတာဘာလဲသန္တရာဝဆင်းရဲကထမြောက်တယ်ဆိုတာဘာလဲဆိုတာသိဖို့အလိုပါတယ်သန္တရာတဲ့ဝို့တဆင်းရဲတဲ့သုံးခုရှိပါတယ်သန္တရာဆိုတာကမမာလိုသက်သက်ဆိုလို့ရှိရင်ပြောင်းရွှေ့တယ်ကျင်းပြီးတယ်လို့လောဘာသာပြန်ရသံ

ဓာတုအာယတနာနိသဓာတ်18ပါးအာယတနာ12ပါးတရားတို့၏၎င်းအဘုဇိဏံစင်မပြဝတ္တမာနာဖြစ်သောပฏิပါတိအစဉ်ကိုသန္တာရောတိသန္တာဟု၍ပါဝဇတိခေါ်ဆိုအပ်၏သန္တာဆိုတာခန္ဓာ၅ပါးဖြစ်စဉ် အာယရဏ12ပါးဖြစ်စဉ်ဓာတ်17ပါးဖြစ်စဉ်လို့ဆိုလိုပါတယ်ခန္ဓာနဲ့အာယရဏနဲ့ဓာတ်နဲ့ဆိုတာလဲနာမည်ပဲကွဲတာပါပဲအတူတူပါပဲဒီတရားတွေပဲခန္ဓာ၅ပါးကိုပဲဓာတ်နဲ့အာယရဏနဲ့ပြောလို့ရှိရင်အာယရဏ12ပါးရှိသွားသူတို့ပါပဲဒကာဓာတ်နဲ့ပြောလို့ရှိရင်ဓာတ်18ပါးဖြစ်နေဒီတရားတွေပါပဲခန္ဓာ၅ပါးနဲ့အာယရဏ12ပါးနဲ့ဓာတ်18ပါးဆိုတာအမီးတွေပဲ ဗမာမှာသမနဲ့ရာဂုရဲ့သမနဲ့နဲ့ရာဂုဆိုတာသူကအဲအတူတူပဲသူကလူလူပဲဟွန်းဒေဝရလာမှာပြုလုပ်ကြတဲ့သမနဲ့နဲ့ရာဂုကသူအတူတူပဲအဲလိုပါပဲအမိသာကွဲတာတရားကတော့ဒီတရားတွေဒီတရားတွေပါပဲ ခန္ဓာ၅ပါးတရားတွေတစ်ခုပြီးတစ်ခုအာယရဏတရားတွေတစ်ခုပြီးတစ်ခုဓာတ်တရားတွေတစ်ခုပြီးတစ်ခုဆင့်ငါဆင့်ငါမပြဖြစ်ပြီးတော့နေတဲ့ဖြစ်စဉ်ကြီးကိုသံသရာလို့ခေါ်တယ်လူတူးတယောက်မှာသံသရာတစ်ခုပဲလူတူးတယောက်မှာသံသရာတစ်ခုသံသရာတဲ့ကျင်းပြီးနေရတယ်လို့ဒီလိုပြောတဲ့စကားထဲမှာတော့သံသရာကတခြားကျင်းပြီးတဲ့ပုဂ္ဂိုလ်ကတခြားလိုလိုရှင်းနေတယ် ။အာမယာဆိုတာကတရားဌာနာကြီးလိုလိုသိတဲ့သင်ရတယ်။နယ်ပယ်ကြီးတစ်ခုလိုလိုသင်ရတယ်။ကျင်းလင်းနေတယ်ဆိုတာကျင်းလင်းနေတဲ့ပုဂ္ဂိုလ်ကဒီနယ်ပယ်ကြီးတစ်ခုထဲမှာဖြစ်ပြနေတဲ့ပုဂ္ဂိုလ်လိုဒီလိုရည်ရွယ်ကြ။မှန်ကတော့ဒီလိုမဟုတ်ဘူးလို့သာ။သန္တရာယုံနာခန္ဓာတွေမပြတ်ဖြစ်နေတဲ့အစဉ်ပဲ။အဲဒီသန္တရာရဲ့ကျင်းလင်းနေတဲ့ဆိုတာလည်း ယုံနာခန္ဓာမပြတ်ဖြစ်နေတဲ့တရားအပေါင်းကိုပဲရှင်းပြီးနေတယ်လို့သူကပြောနေတယ်ဒီပုဂ္ဂိုလ်ပုဂ္ဂိုလ်ရဲ့လို့ဆိုတာပြီးတာနာမရှိဝါရအားဖြင့်အဲဒီယုံနာခန္ဓာတွေမပြတ်ဖြစ်ပြီးပြောင်းလဲနေတာဒီပင်လေသူလေးရှင်းလင်းနေတာသတ္တဝါတယောက်သံတရားတစ်ခုရှိတာပဲကိုယ်တံမြာနဲ့ကိုယ်ပဲသတ္တဝါမှာသံတရားတစ်ခုရှိရဲ့

ယုံနာအစဉ်ကတဏှာတဲ့ရင်ဖြစ်လာမဟုတ်ဘူးလူဘောကနေပြီးသေကြည့်ပြီးချာမဲ့ငရေလည်းဖြစ်နေတာတိရစ္ဆာန်လည်းဖြစ်နေတာတိတ်တာလည်းဖြစ်နေတာအဲ့ဒီဘဝတွေကသေပြီးတော့လူဘဝလည်းဖြစ်နေတာနတ်ဘဝလည်းဖြစ်နေတာလေကာရရောသာဖြစ်တယ်အဲ့ဒီလိုမပြတ်ဖြစ်နေတဲ့ယုံနာအစဉ်ဟာတဘွာပြီးတဘွာမပြတ်ဖြစ်နေတဲ့ယုံနာအစဉ်ဟာသံ္ဍရာလေ အဲဒီတော့ကောင်းတဲ့သံဃာရှိတယ်မကောင်းတဲ့သံဃာရှိတယ်ကောင်းတဲ့သံဃာတွေကလူဘဝနာဘဝတွေဖြစ်နေတဲ့ယုံတာအစဉ်တွေသံဃာတာကကောင်းတယ်လို့ဆိုရမှာပေါ့မကောင်းတဲ့သံဃာတွေကငရဲခန္ဓာတွေဒိဋ္ဌိခန္ဓာတွေတိတ္တခန္ဓာတွေဖြစ်နေတဲ့ခန္ဓာမကောင်းမှုပဲမကောင်းတဲ့သံဃာဆိုရမှာပေါ့ဒေကြာစဉ်းစားကြည့်ရင်ကောင်းတယ်ဆိုတဲ့လူခန္ဓာအာရဏ နတ်ခန္ဓာအာယရဏဖြစ်စဉ်တွေဟာလဲအမှန်ကတော့ဖြစ်ဖြစ်ပြနေတဲ့တရားတွေဆိုတော့မကောင်းတဲ့တရားတွေကြီးတယ်ပါပဲအကုန်လုံးအဲဒါကြောင့်အဲ့ဒီတန်တရားတွေကလွတ်မြောက်ဖို့တဘွားပြီးတဘွားကံအားလေဆိုတာဖြစ်ပြီးတော့နေတဲ့ယုံနာခန္ဓာအစဉ်ကြီးမှလွတ်မြောက်ဖို့ဆိုပြီးခန္ဓာအစဉ်ကြီးငြိမ့်သွားဖို့ပဲခန္ဓာအစဉ်ကြီးက ခန္ဓာစဉ်ကြီးရှိနေသေးရင်တော့မလွတ်မြောက်နိုင်ဘူးမကြည့်မှာပဲခန္ဓာစဉ်ဆက်မဖြစ်မှာပဲသူကငြိမ့်သွားတယ်အဲဒီကလွတ်မြောက်အသေးစိတ်အပြင်ပြောမယ်ဆိုရင်ဒီခန္ဓာစဉ်ကမြင်တဲ့အခါမှာသင်ကြားတဲ့ခန္ဓာအစဉ်ကြားတဲ့အခါမှာသင်ကြားတဲ့ခန္ဓာအစဉ်နားတဲ့အခါမှာစားတဲ့အခါမှာတွေးထိတဲ့အခါမှာစိတ်ကူးစွာကြားသိတဲ့အခါမှာသင်ကြားတဲ့ခန္ဓာအစဉ်အဲဒီလိုခန္ဓာအစဉ်6မျိုးရှိတယ် အဲမြင်တဲ့အခါမှာမြင်တဲ့စိတ်တွေဖြစ်မြင်တဲ့စိတ်ကဆက်ပြီးတော့စဉ်းစားတဲ့စိတ်တွေဖြစ်ကြားတဲ့အခါမှာလည်းကြားတဲ့စိတ်ကဆက်ပြီးစဉ်းစားတဲ့စိတ်တွေဖြစ်အဲနားတဲ့စိတ်ကဆက်ပြီးတော့စဉ်းစားတဲ့စိတ်ဖြစ်တယ်သာပြီးတဲ့စိတ်ကဆက်ပြီးစဉ်းစားတဲ့စိတ်တွေဖြစ်တယ်ဒွိတိယကစဉ်းစားတဲ့စိတ်တွေဖြစ်တယ်ဒီကုသနာကြံဉာဏ်ကလည်းစဉ်းစားတဲ့စိတ်တွေဖြစ်တယ်အဲဒီလိုစိတ်စဉ်အချင်းပြောရလို့ရှိရင်ဖြင့်6မျိုးရှိတယ် မြင်ပြီးတော့စဉ်းစားကြားပြီးတော့စဉ်းစားနားပြီးတော့စဉ်းစားဟာလားမြင်ပြီးရင်ဘာပါလဲတောက်ပြီးတော့စဉ်းစားပြီးတော့သူပြီးသွားတော့အဲဒီပါဒနာကိုလည်းဆက်ပြီးစဉ်းစားတာတွေအများကြီးပါပဲမြင်တဲ့အရာဝတ္ထုနဲ့စပ်ပြီးတော့အဲဒီဆက်လက်ပြီးတော့ပြတ်ဖြစ်သွားတာတွေဒါကမြင်မှုနဲ့စပ်ပြီးတော့ဖြစ်တဲ့သံဃာဘောသူသာလဲနေတာကြားမှုနဲ့စပ်ပြီးတော့လည်းဒါတွေလဲနေတာပဲနာမှုနဲ့စားမှုနဲ့တွေးထိမှုနဲ့ ဒုတိယနေပြီးစဉ်းစားပြီးတော့လည်းပဲစိတ်တွေအများကြီးဖြစ်လဲနေတယ်စိတ်ကုသနာကြံစီရာကလည်းပဲဆက်ဆက်ပြီးတော့စိတ်ကုသနာကြံစီမှုတွေဖြစ်ဒါတွေလည်းပဲကျင်းလီးနေတာပဲအပြစ်အဟောင်းတွေကြောင်းလဲနေအဲ့ဒါတွေကိုပဲလောကဝါရအားဖြင့်ငါပဲငါမြင်နေတယ်ငါကြားနေတယ်ငါစဉ်းစားနေတယ်စသည်ဖြင့်ပြောရတယ်အမှန်ကတော့ ဒီထဲမှာငါမြင်နေတာမရှိဘူးငါကြားနေတာမရှိဘူးငါစဉ်းစားနေတာမရှိဘူးသူယုံနာခန္ဓာတွေတစ်ခုပြီးတစ်ခုမပြတ်ဖြစ်နေတာပဲအဲ့ဒါပဲရှိတယ်အဲ့ဒါသံဃာပဲရှိတယ်သံဃာသံဃာကျင်းလီးနေတာကြောင်းလဲကျင်းလီးနေတာသက္ကုံသပရိစ္ဆရူပေသဥပ္ပေသတိသက္ခုဝိညာဏံ na-adịnge seina eedi padya ubarana bz ya zara na na iwe ndị a ụ ụbzazizibzazara amarana mbọga rdna ubụdị iwameddaweladdkadeyhụdnyezighana ebiroiebioụ သကုံသမျက်စိကို၎င်းရူပေသအသင်းတို့ကို၎င်းပြိစ္ဆာဆွဲ၍သကုဝိညာဏမြင်သိမှုသကုဝိညာဉ်သည်ဥပ္ပဇ္ဇတိအံဘွယ်တိဖြစ်ပေါ်၏အဲသကုံသမျက်စိကို၎င်းရူပေသမြင်ရသောသင်းတို့ကို၎င်းပဋိစ္စဆိုရသကုဝိညာဏသကုဝိညာဉ်သည်သကုဝိညာဏမြင်သိမှုသကုဝိညာဉ်သည်ဥပ္ပဇ္ဇတိဖြစ်ပေါ်လာ၏မြင်မှုလေးဖြစ် မျက်စိကလည်းကြည့်လို့မြင်စရာအဆင်းတွေကလည်းရှိလို့အဲဒီမျက်စိနဲ့မြင်စရာအဆင်းတစ်ခုကိုမှီပြုပြီးတော့မြင်သိမှုလေးဖြစ်လာတယ်ဒုံးတစ်ခုအချင်းချင်းထိလိုက်တဲ့အခါကလည်းအပံလေးများထွက်လာတယ်မျက်စိအကြည့်ရုပ်ကလည်းပရိသေတွေကစပြီးတော့မျက်စိထဲမှာမပြတ်ဖြစ်နေပါလေတစ်ခုပြီးတစ်ခုအဟောင်းပြောက်သွားအသေးဖြစ်အဟောင်းပြောက်သွားအသေးဖြစ်မျက်စိရုပ်တွေ မျက်လုံးထဲမှာအများကြီးပဲတခုတည်းမဟုတ်ဘူးသူကမျက်စိအကြည့်ရုပ်တွေအစအပြားရှိတယ်အဲရာနဲ့ထောင်နဲ့ပေါင်းနဲ့ဒီလိုပြောလို့ကိုမရှိဘူးအများကြီးမျက်စိသက္ကုပ္ပတာရုပ်လို့ခေါ်တယ်မျက်စိကြည့်ရုပ်တွေတပြင်းကြီးပြပြီးတော့ဖြစ်တာတရားနဲ့မျက်လုံးထဲမှာနှံပြအဲ့ဒါကြောင့်မျက်စိကကြီးနေတယ်ကြည်လင်တဲ့ရုပ်တွေအဲဒီကြည်လင်တဲ့ရုပ်ရှိတော့ အဆင်းရုပ်တွေကလည်းပြင်ပကနေရာတကာကရှိတာပါအဆင်းရုပ်တွေဆိုတာကိုယ်တဏ္ဍာနာလည်းရှိသူမြတ်တဏ္ဍာနာလည်းရှိမြင်စရာအဆင်းတွေမြင်ရတဲ့အဆင်းသဘောတွေအဲဒါတွေကလည်းပဲနေရာတကာကရှိနေတာပါပဲခဏမစက်သူတို့လည်းဖြစ်ပြနေတာအဲဒီမျက်စိထဲမှာဒီအဆင်းရိပ်တွေလာပြီးတော့ထင်တာပါလေမျက်စိထဲမှာမှန်ထဲမှာအရိပ်ထင်တယ်လို့ပဲမျက်စိထဲမှာအဆင်းရိပ်လာပြီးတော့ထင်သည် အဲမျက်စိကလည်းအပြည့်ပဲအစင်းကလည်းအပြည့်ပဲအထင်တိုင်းထင်တိုင်းဟာအပြည့်အပြည့်ကြီးတယ်ပဲဆိုမာနဲ့တူတယ်ဆိုလို့ရှိရင်ကြီးတဲ့ရေရေရေကြီးပြီးတော့နေတဲ့ချောင်းနဲ့မြောင်းနဲ့များမှာရေတွေစီးအဲချောင်းနဲ့မြောင်းနဲ့ရေတွေစီးပြီးတော့နေတော့အဲ့ဒီမှာတရားလေးဖြတ်ကူးထား အဲ့ဒီတရားဘဝလူပဲဖြတ်သွားလူတွေတရားဝိတရားဖြတ်သွားတယ်ချောင်းထဲမှာအရေးတွေလည်းထင်းနေတာပဲอืมချောင်းထဲမှာလူတွေချောင်းထဲရောက်လာတဲ့လူတွေရဲ့အရေးတွေကသူ့နေရာနဲ့သူထင်းနေတာပဲအရေးတွေကရေတွေကလည်းစီးနေတာပဲသူအရေးထင်ပြီးသားရေတွေလည်းအောက်သွားကုန်တာနောက်ထပ်လည်းဒီနေရာရေအသစ်တွေကရောက်လာအရေးကလည်းပဲအရေးတွေကလည်းဒီကလျှောက်လာတဲ့လူတွေကလည်းအသစ်အသစ်တွေပဲ ဒီလူတယောက်တည်းထင်နေတာမဟုတ်သေးသေးတယ်ပဲအဲဒီပေါ်မှာမော်ရကားတို့ကတော့အများကြီးဖြတ်သွားမယ်ဆိုလို့ရှိရင်တာပြီးထင်ကြတာမဟုတ်လေကအသေးသေးတွေပဲကြီးကလည်းပဲတသွင်းနေစီးနေတဲ့ဒီကဖြတ်သွားတဲ့ရိတ်တွေကလည်းပဲမပြတ်ထင်းနေတာအဲလိုပဲမျက်စိကြည့်တဲ့မှာမြင်စရာအသင်းရိတ်တွေထင်းတယ်သကုံးသမျက်စိကို၎င်းရူပေသ အစင်းတို့ကိုလကပရိစ္ဆာဆွဲ၍သက္ကဝိညာဏမြင်သိမှုသက္ကဝိညာဉ်သည်ဥပ္ပစ္စတိဖြစ်ပေါ်လာ၏မြင်တယ်နှလုံးသွင်းလိုက်တော့မြင်သွားတယ်အလင်းရောင်ကလည်းရှိမဲ့တယ်အကူညီထောက်ပံ့လေးတော့လိုသေးတယ်ဒါပေမဲ့လည်းအဲ့ဒါတွေကမပြတ်ထားမှာဘူးဒါတွေကတော့ကြည့်ရမှာပါပဲကူညီထောက်ပံ့မှုလုံးသွင်းမှုကသူကြည့်တော့အရေးကြီးတာကတော့ဗราဏအရေးကြီးတာကတော့မျက်စိနဲ့အစင်းကမြင်သိမှုဖြစ်ရမှာသူကအရေးကြီး အဲဒါကြောင့်မြင်မျက်စိနဲ့အစဉ်တစ်ခုအမိပြုပြီးတော့မြင်သိမှုလေးဖြစ်လာတယ်မြင်တာပါပဲမြင်သိမှုဆိုတာသက္ကုဝိညာဉ်ဖြစ်လာပြီဒိဏံသင်္ကတိဖာတော်ဒိဏံသုံးပါးသောတရားတော်ဤဒိဏမျက်စိအစဉ်မြင်သိမှုဟူသောသုံးပါးသောတရားတော်သင်္ကတိပေါင်းစုံခြင်းသည်ပေါင်းစုံခြင်းကြောင့်ဖာတော်တွေ့ထိမှုဖြစ်၏မျက်စိအစဉ်မြင်သိမှုသုံးခုဆုံပြီးတဲ့အခါမှာ တွေ့ထိမှုဖြစ်တယ်အာယုံနဲ့အာယုံနဲ့စိတ်နဲ့တွေ့ထိမှုဖြစ်တယ်မြင်ပြီးသွားတယ်မျက်စိကလည်းရှိလို့မြင်စရာသင်ကလည်းရှိလို့မြင်ပြီးမှုကလည်းဖြစ်တော့အဲဒီမြင်ပြီးမှုစိတ်ကလေးနဲ့မြင်စရာအာယုံလေးနဲ့တိုက်ခိုက်သွားသလိုပဲပေါ်ပေါ်လုံးနဲ့ထင်ထင်ရှားရှားကြီးဖြစ်လာတယ်အဲဖတ်တာလို့ခေါ်တယ်ထင်ရှားပေါ်လွင်လာတာပေါ့မြင်သိုံများကလေးကဖတ်တာမဟုတ်ဘူး ပီပီသာသာကြီးထင်ထင်ရှားရှားကြီးတွေ့လာတာကသူအဖာသာမြင်သိတွေ့ပါထင်ရှားရှားတွေ့ပါဘယ်လိုခါမှထင်ရှားသလဲဆိုရင်သုံးတစ်ခုဝိတုပစ္စည်းကိုအဝေးကနေကြည်တာနဲ့အနီးကနေကြည်တာအဲ့ဒီလိုနေရာမှာဝိညာဉ်နဲ့ဖတ်တာသူကလည်းနဲ့ကွဲတယ်အဝေးကနေကြည့်တဲ့အခါကာလဝိညာဉ်တော့မြင်တော့မြင်လာတယ်ဒါပေမဲ့လည်းသိကွဲပြပြမထင်ကြဘူးဖတ်တာမထင်ကြဘူး အနိကနေကြည့်ရင်တော့ဖတ်တာကထင်ရှားတယ်အဲတော့အဝေးကနေကြည့်လဲဖတ်တာတော့ဖြစ်တယ်ဖြစ်တယ်လို့တော့မထင်ရှားဘူးအနိကြတော့လဲဝိညာဉ်ကလည်းရှိတာဒါပေမဲ့လို့ဖတ်တာကတော့ထင်ရှားတယ်အနိကြတော့ထင်ရှားကြကြီးတူအတွေ့အာယုံထင်ရှားတွေ့သွားတဲ့သဘောကဖတ်တာခံစားတဲ့သဘောကဝေဒနာဖြစ်လာတယ်ဖတ်တာဖြစ်စရာဝေဒနာဖတ်တာဖြစ်စရာ တွေ့ထိမှုဖာသာဟူသောအကြောင်းကြောင့်ဝေဒနာခံစားမှုဝေဒနာသည်ဥပ္ပစ္စတိဖြစ်ပေါ်လာ၏တွေ့ရင်တော့အာယုံတစ်ခုခုကိုတွေ့လို့ရှိရင်အဲဒီအာယုံကိုခံစားမှုဖြစ်ကောင်းရင်လည်းကောင်းတဲ့အတိုင်းမကောင်းရင်လည်းမကောင်းတဲ့အတိုင်းခံစားမှုဖြစ်တော့တာမြင်ရကတလောက်မသင်ကြဘူးကိုယ်နဲ့အတွေ့အထိမှာသိသင်ကြတယ်ကိုယ်ကအတွေ့အထိမှာဆိုလို့ရှိရင်တော့ သူညောင်ခရုတ်တွေသွားပြီးတော့တွေးထိမိလို့ရှိရင် နာတော့တာပဲဆိုတာတွေးလိုက်တာနဲ့နာတော့တာပဲသူသွားနင်းမိမယ်ဆိုလို့ရှိရင်တွေးနာတော့တာပဲခရုတ်သွားတိုက်လိုက်လို့ရှိရင်လည်းတိုက်မိတိုက်ချင်းနာတာပဲမိဘူးသွားပြီးတော့ထိမိကင်ပြီးလို့ရှိရင်ချက်ချင်းပဲတခါတည်းပူသွားတော့တာပဲနာတာဒုက္ခဝေဒနာတွေနေဘူးတဲ့ထွက်သွားရင်လည်းနေဘူးရောင်နဲ့တွေ့ပြီးတော့ချက်ချင်းပဲပူတော့တာပဲ ကြီးတဲ့ခါကာလကြတော့လည်းပဲလေအေးတွေပါလေတိုက်လိုက်လို့ရှိရင်ဒါတခြင်းပဲအေးပြီးတော့ခံခဲ့ဒုက္ခဝေဒနာအဲကြီးခဲတို့ဘာလို့လို့အဲဒီလိုနာအေးတဲ့ကြီးတွေနဲ့တွေ့ထိတဲ့ခါလည်းပဲအေးပြီးတော့ခံခဲ့သွားလွန်တဲ့လွန်ကဲတဲ့အာယုံနဲ့တွေ့ထိတဲ့ခါမှာလွန်ကဲတဲ့ဝေဒနာတွေဖြစ် မကောင်းတဲ့တွေ့ထိတွေတွေ့ထိရင်မကောင်းတဲ့ဝေဒနာတွေဖြစ်ကောင်းတဲ့တွေ့ထိနဲ့တွေ့ထိတဲ့ခါကျတော့ကောင်းတာလေးတွေဖြစ် ပူအိုက်နေတဲ့အခါများလေအေးလေးနဲ့တွေ့တော့နေတာထိုင်တာရှိတာပေါ့လေကောင်းတော့တယ်ဒုက္ခချမ်းသာလို့ဆိုရတာပေါ့အေးနေတဲ့အခါကာလမှာလည်းအနွေးလေးနဲ့တွေ့တဲ့ထိရတော့တခါလေနေတာထိုင်တာရှိတော့ကောင်းပါအဲဒီကကိုယ်တွေ့ကနေဝေဒနာအထင်ရှားမြင်ရကတော့ဝေဒနာကသိပြီးတော့မထင်ရှားဘူးဒါကြောင့်သူမြင်မှုတတ်တဲ့ဆိုရင်ဥပိ္ပခာလို့ဥပိ္ပခာပဲလို့ အဘိဓမ္မာဒေသနာမှာဟောတာမြင်မှုတတ်တဲ့ဥပိ္ပခါပဲဒါပေမဲ့လို့ကောင်းသောအမြင်ဆိုးသောအမြင်တွေလိုက်ပြီးတော့ဥပိ္ပခါကပဲမဲ့လို့ကောင်းတဲ့သဘောဆိုးတဲ့သဘောသူကထင်ရှားပါတယ်အဲအကောင်းလေးတွေမြင်ရတဲ့အခါကာလအမျက်စီထဲမှာကိုသူကကောင်းဒီပူတဲ့အိုက်တဲ့ခါကာလတွေမှာအေးမြနေတဲ့ရေတွေကိုကြည့်ရလို့ရှိရင် သို့သောစိမ့်စိမ့်တွေကိုရှိရလို့ရှိရင်မျက်စိထဲမှာတော့မြင်ယုံနဲ့ပဲသူကချမ်းသာတဲ့သဘောရှိတယ်။ဘူအိုက်နေတဲ့အခါကလာမိရေသွားမြင်ရလို့ရှိရင်နေဘူးရေမြင်နေရလို့ရှိရင်မြင်ယုံနဲ့ပဲသူဥစ္စာကပူအိုက်ပြီးတော့နေထိုင်ခက်။အဲဒီတော့အမြင်မှလည်းပဲသူဥပ္ပခါလို့ပြီးတော့မှဟောထားတယ်လဲ။ဒုက္ခဒုက္ခသဘောရှိပါလေ။

ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေဟာအမြင်ကောင်းနေမြင်ရတာပဲအမြင်မကောင်းတာတွေတဲမမြင်ရဘူးကုသိုလ်ကောင်းမှုနည်းတဲ့ပုဂ္ဂိုလ်တွေကမကောင်းတာတွေခဏခဏမြင်ရတွေ့ရတယ်ကြောက်စရာတွေလန့်စရာတွေယွန်းစရာတွေဆက်ဆုပ်စရာတွေမကောင်းတာတွေနဲ့ရှင်အများအားတွေ့နေရတယ်ငရဲကြောက်ရောက်နေတဲ့သတ္တဝါတွေများအကုသိုလ်ကအမြဲကြိုးပေးနေတော့မြင်နိုင်မြင်နိုင်ဟာသိပြစရာကြီးတဲ့မကောင်းတာကြီးတွေတွေ့နေရတယ် လူပြည်လောကမှာလည်းပဲကာမကောင်းကြောင်းမသိတဲ့ပုဂ္ဂိုလ်တွေမှာဒီလိုပါပဲခဏခဏမမြင်ကြတာတွေနဲ့မြင်တွေ့နေရစိတ်ပြည့်နေရတာစိတ်ညစ်နေရတာပဲသူစားမကောင်းတဲ့မြင်နေမြင်နေရနတ်ပြည်လောကတွေမှာတော့လည်းနတ်တွေဟာအများအားအကောင်းတွေရွေးတွေ့နေရသူတို့ကမကောင်းတာတွေတော့မရှိဘူးစိတ်ပြည့်စရာစိတ်ညစ်စရာဆိုတာအမှန်တော့တွေ့ခဲ့တဲ့ရုံစရာမုန်းစရာကြောက်စရာလမ်းစရာတွေသူကအကောင်းတွေကြီးတယ်မြင်နေရသူတို့ကတော့ လူပြည်လောကမှာလည်းပဲကံကောင်းတဲ့ပုံကိုယ်တွေကြတော့အကောင်းတွေမြင်ရတာပဲများတယ်မကောင်းတာမြင်ရတာလည်းနည်းတာပေါ့အဲလူပြည်ကတော့ခက်ပြမြင်ရတယ်မကောင်းတာမြင်တဲ့ခါလည်းရှိကောင်းတာမြင်တဲ့ခါလည်းရှိအဲဒီတော့မကောင်းသောအာယုံကိုမြင်တွေ့ခြင်းကြောင့်မကောင်းသောခံစားမှုသိုးသောခံစားမှုဖြစ်သည်တဲ့မျက်စိထဲမှာကောင်းသောအာယုံမြင်တွေ့ခြင်းကြောင့်ကောင်းသောခံစားမှု ဒုက္ခဝေဒနာဖြစ်သည်မြင်လို့ကောင်းတာပါမြင်လို့ကောင်းတာမြင်လို့မကောင်းတာသာပါပဲမထင်မရှားဆိုရင်တော့အလယ်လားဆိုရင်မြင်လို့မကောင်းကောင်းပေါ့မြင်ကောင်းတယ်လည်းပြောနိုင်မကောင်းတယ်လည်းပြောနိုင်ဝိယောဒါနာကိုဝုနေရစားနေကြဝုအထဲရင်မြင်နေရတယ်မြင်နေကြထိုင်နေကြနေရထိုင်ခင်းနေအဲမြင်နေရတယ်မထူးဆမှုလို့သာမကောင်းမှုလို့လည်းမဆိုနိုင်ကောင်းတယ်လည်းမဆိုနိုင်ယူဒနာမြင်နေရတယ် အဲဒီလိုခါကာလတွေမှာတော့ဥပ္ပခဝေဒနာဖြစ်ဖာသာပစ္စယဝေဒနာဖာသာပစ္စယတွေ့ထိမူသောအကြောင်းကြောင့်ဝေဒနာခံစားမှုဝေဒနာဖြစ်ပေါ်ရလာသည်ဝေဒနာပစ္စယခံစားမှုဝေဒနာဟူသောအကြောင်းကြောင့်တဏှာသာလောင်တောင်းနာမှုတဏှာသည်ဥပ္ပစတိဖြစ်ပေါ်လာတော့သည်အဲအာယုံအကောင်းမေတွေတွေ့ရလို့ မြင်လို့ကောင်းသွားပြီဆိုရင်အဲ့ဒါလေးသဘောကျတာဟုတ်အဲ့ဒါလေးသဘောကျနှစ်သက်တယ်ตายရတယ်อืมမြင်မြင်လို့ကောင်းတဲ့ဥစ္စာလေးတွေမြင်ရလို့ရှိရင်သဘောကျတဏှာဖြစ်ဆာလောင်တတ်မယ်မှုတောင်းတမှုတဏှာဖြစ်လာသည်တဏှာဆိုတာဆာလောင်တဲ့သဘောဆိုတာစားနေတာစားစားတယ်လို့ပဲသူကလည်းအာယုံစားနေတာအာယုံတွေကဒီအာယုံမျိုးတွေကသဘောကျလို့ရှိတယ် အဲအမြင်ကောင်းလေးတွေမြင်တဲ့အခါမှာသာယာမှုဖြစ်တယ်မြစ်သက်သာမှုဖြစ်တယ်အမြင်မကောင်းတာတွေမြင်မြန်ရင်ကောဆိုမြင်မကောင်းတာတွေမြင်ရင်လည်းကောင်းတာလေးကသဘောကျသေးတာပဲဆိုမြင်တတ်တဲ့သဘောလေးကရှိနေတာမကောင်းတာတွေမြင်ရင်လည်းကောင်းတာတွေကိုသူကအလိုရှိကြတယ်ကောင်းတာတွေတောင်းတာတဏှာဖြစ်ပြီအဲဒါမြင်လို့ကောင်းခြင်း ဒုက္ခဝေဒနာဟူသောအကြောင်းကြောင့်လည်းတဏှာဖြစ်တယ်မြင်လို့မကောင်းခြင်းဒုက္ခဝေဒနာဟူသောအကြောင်းကြောင့်လည်းပဲတောင်းတမှုတဏှာဖြစ်ယောဒနာမြင်နေကောယောဒနာမြင်လဲအဲ့ဒီယောဒနာမြင်ရတာလဲသဘောကျရင်လည်းကြတာလေအဲ့ဒီယောဒနာမြင်ရတာအားမရပြီးတော့တဲ့ကောင်းတာတွေကိုမြင်နေတဲ့ဟာကလည်းဘယ်လိုတောင်းတမှုရင်လဲပေါ်လာတယ်တောင်းတမှုကတော့သူကမလျော့ပါဘူးသူရှိတာပါပဲအဲဒါကြောင့်ဝေဒနာပစ္စယခံစားမှုသောအကြောင်းကြောင့်တဏှာ ဆာလောင်တောင်းနာမှုတဏှာသည်ဥပ္ပဇ္ဇတိဖြစ်ပေါ်လာသည်တဏှာဖြစ်တဏှာပစ္စယဥပါဒနာတဏှာတဏှာဖြစ်ခြင်းကြောင့်ဥပါဒံဆွဲလာနာတယ်ဆွဲလာမြင်ရကနေပြီးတော့မြင်လို့ကောင်းတာလေးတွေမြင်ရအဲ့ဒါလေးတွေသဘောကျဘယ်လိုလုပ်လို့ရှိရင်တော့ဒီဥစ္စာတွေကြမှာပဲလို့ရကျင်လာတာရအောင်လို့ကိုအထုတ်ဘယ်လိုလုပ်ရင် ရလိမ့်မယ်လို့ဆွဲလာမှုဖြစ်လာတယ်တဲ့ဥပါဒံဖြစ်လာအဝတ်အထည်လေးဆိုတော့သူများဝတ်လာတာမြင်ကိုကမြင်တော့သဘောကျတာလေးဝတ်ချင်လာပြီးရချင်လာပြီးအဲ့ဒါလေးကြအောင်ဘယ်နဲ့လုပ်ရမလဲဆိုကြံစည်တာဘယ်လိုလုပ်ရင်ရမယ်တရားသဏ္ဍီမတရားသဏ္ဍီမျိုးရှိတာပေါ့ အဲမတရားတဲ့နည်းနဲ့ကြံလို့ရှိရင်ဖြင့်သူမကောင်းတဲ့အကုသိုလ်ကနေဖြစ်တော့မှာလို့တရားတဲ့နည်းနဲ့ကြံလို့ရှိရင်လည်းကုသိုလ်ကောင်းမှုကနေဖြစ်ပါတယ်ဥပါဒာရှိဥစွာဆွဲလန်းတာလေးဖြစ်လာတယ်အဲ့ဒါလေးကိုသဘောကျပြီးဒါလေးရကျင်လာတယ်ဒီလိုအားလေးသုံးမြင်တဲ့သူများဝတ်သလိုဝတ်ကျင်တဲ့သူများသုံးသလိုသုံးကျင်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဖြင့်လည်းပဲမိမိကိုယ်တိုင်အဲ့ဒါလေးကိုရကျင်တယ်

သာယာနှစ်သက်ပြီးတော့ကာမဂုဏ်အာယုန်တွေသာယာနှစ်သက်ပြီးတော့ဖြစ်တဲ့ဆွဲလမ်းဘဝဒိဋ္ဌုပါဒဒိဋ္ဌိအယူအမျိုးမျိုးနဲ့ဆွဲလမ်းပြီးတော့ဒိဋ္ဌအယူတွေပဲသူ့ယူနဲ့သူ့ကိုယ်သဘောကျပြီးဆွဲလမ်းသီလတုပါဒသီလဝတ္တအယူနဲ့ယူလက်ဒိဋ္ဌိတွေမျိုးပါဘယ်လိုကျင့်လို့ရှိရင်ဖြင့်သံဃာဝဆင်းကလွံ့မြောက်တယ်လို့ မဟုတ်တဲ့အကျင့်တွေကိုဆွဲလာတယ်မေဇိမပရိပဒအကျင့်မှတပါသီလသမာဓိပညာအကျင့်မှတပါတခြားသောအကျင့်တွေကိုဆွဲလာတယ်အဲဒီလိုအကျင့်တွေနဲ့ဆင်းရဲကသိငြိမ်းတဲ့နေပါရောက်တယ်လို့ဒီလိုဆွဲလာတယ်အဲဒါသီလပဒုပါရံခေါ်တယ်အတ္တဝါရုပါရံအတ္တဝါရုပါရံဆိုတော့ အတ္တအကောင်ပဲလို့ပုဂ္ဂိုလ်သတ္တဝါကောင်တကယ်ရှိတယ်လို့ဆွဲလာအဲမိမိကိုယ်တကယ်ရှိတယ်ဆွဲလာတယ်အဲဒီလိုဆွဲလာတော့မိမိကိုယ်ချမ်းသာရအောင်မိမိကိုယ်ကောင်းစားရအောင်မိမိနဲ့စတဲ့ပုဂ္ဂိုလ်တွေချမ်းသာရအောင်အားထုတ်ရတော့ဘယ်လိုလုပ်ရင်ကောင်းမလဲမလုပ်ရမလဲဆိုဆွဲလာမှုဆွဲလာမှုအကြောင်းပြုပြီးတော့သုံးတစ်ခုသောမှုကိုပြုလုပ်တယ်ဆွဲလာအားကြီးတော့လုပ်ရတာပဲ စမလို့ရှင်မယ်ကြာတော့လုံးဝဖြစ်မှာပါပဲဒီဥစ္စာလုံးဝပါမဖြစ်မနေရမကြပါဘူးဒီဥစ္စာပြုလုပ်လိုက်မှပဲငါချမ်းသာတော့မှာပဲဆိုပြီးတော့အဲ့ဒီမှုတွေကိုပြုလုပ်ပါတယ်ပြုလုပ်တော့ဥပါဒနာပစ္စယဘဝဘဝဖြစ်ကြောင်းပဲနောက်ဘဝဖြစ်ဖို့ရကုသိုလ်ကအကုသိုလ်ကဖြစ်တယ်တဲ့အများသောညာအကုသိုလ်ကဖြစ်တတ်တယ်လို့ဆိုတာအဲကုသိုလ်ကကတော့ဘယ်လိုအဖြစ်သလဲဆိုရင်

ဒီဒီလူကခိုးမှနေရာကြမှာပဲဒီလူကလိမ်မှနေရာကြမှာပဲစသည်အဲ့ဒီလိုဆွဲလိုက်ဆွဲလိုက်တဲ့အတိုင်းဒီလိုတော့အကုသိုလ်တွေဖြစ်အဲ့ဒါဘဝဖြစ်ပြီးဘဝပစ္စယဇာတိဘဝဖြစ်ခြင်းကြောင့်ဇာတိဘဝအသစ်ဖြစ်တယ်ပြီးတဲ့အခါကာလကျတော့အဲ့ဒီဘဝသိရင်ဒီကုသိုလ်အကုသိုလ်ကအကျိုးပေးတယ် အကုသိုလ်ဆိုရင်ဘယ်လေးပါးမှာဇာတိဖြစ်တဲ့ကုသိုလ်ဆိုလို့ရှိရင်လူဝနာဘဝမှာဇာတိဘဝတည်းကလေးဖြစ်ရဘဝတည်းကလေးဖြစ်ရဘဝတည်းဖြစ်တယ်ဆိုတာဘာလို့ဆိုဒါလည်းပဲယုံနာခန္ဓာအတိကလေးဖြစ်တာပဲဒီကနေပြီးသွားတာလည်းမဟုတ်ဘူးလို့ဆိုအကောင့်ထည့်ကြည့်လိုက်ပြီးသွားတာမဟုတ်ဘူးဒီဘဝကသေးတယ်ဆိုတာကလည်းကောင်းထည့်လိုက်ကြည့်သေးတာမဟုတ်ယုံနာခန္ဓာတွေချုပ်ဆုံးပျောက်သွားတာပဲနောက်ထပ်အသိမဖြစ်ရင်သေးတယ်လို့ခေါ်ရတာ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

စိတ်နှလုံးပြည့်စွာပူပါခြင်းဆိုတာတွေလည်းပဲဖြစ်ကြတာပဲအဲ့ဒီတရားဘုရားဒီတော့ကိုစည်ရင်ချုပ်ကြည့်လိုက်လို့ရှိရင်ဘာရဧဝမတ္တကေဝလတာဒုက္ခခန္ဓာတာသမှုတွေရောဧဝံဤသွားခိုင်ပြီးတော့ဤပြန်ကေဝလတာချမ်းသာနဲ့မရောချက်သောဧတတဒုက္ခခန္ဓာတာဤစင်းရဲ့အစုဤသမှုတွေရောဖြစ်ပွားခြင်းပဲဒီဥစ္စာမြင်ညာကနေပြီးတော့ဖြစ်လာလိုက်တာ နောက်ဘဝသေခြင်းအဆုံးသတ်တော့ချမ်းသာနဲ့မရောပါဘူးတဲ့ဒီထဲမှာချမ်းသာမှာပါဘူးဆင်းရဲကြီးတယ်ပါပဲအဲမျက်စိနဲ့အဆင်းတွေ့ဆုံခြင်းကြောင့်မြင်မှုဖြစ်ပြီးမြင်မှု အကြောင်းပြု၍မြင်မြင်ရတဲ့အာယုံရှင်ရင်ချာချာတွေ့ရသည်တွေ့ရခြင်းကြောင့်ခံစားမှုဖြစ်ပြီးခံစားမှုကြောင့်တဏှာသာလံတောင်းတမှုတဏှာဖြစ်ပြီးတဏှာကြောင့်ဆွဲလန်းနေဆွဲလန်းလို့တစ်စုံတစ်ခုကိုပြုတော့ ကံအသစ်ဖြစ်ပြီးဘဝဆိုတော့သိနာမလဲဘူးကံအသစ်ဖြစ်ပြီးကံကြောင့်ဘဝအသစ်ဇာတိဖြစ်ပြီးဖြစ်ရဘဝမှာအိုရသေးရသည်ဒီထဲမှာဘာတွေကောင်းတာပါလဲဘာမှကောင်းတာမပါဘူးလို့သာအကုန်လုံးဆင်းရဲပဲဣဒတာဒုက္ခခန္ဓာသာဤဆင်းရဲအစုဤဆင်းရဲအစုဝေဆင်းရဲတက်တက်ပါပဲတဲ့ဒါတွေ လောကလူတွေကတော့ဖြစ်ရဖြစ်ရဘဝတဘဝဆိုလို့ရှိရင်ချမ်းသာတွေအများကြီးရှိတယ်အောင်မရတာပေါ့လေသူကကိုမြင်တာတွေမြင်ရကိုကြားကျင်တာတွေကြားရကိုစားကျင်တာတွေစားရကိုတွေ့ကျင်တာတွေတွေ့ရချမ်းသာတွေအများကြီးတော့အောင်မရတယ်ကိုလိုရှိတဲ့ပြည့်စုံနေတာတွေဖြင့်အများကြီးချမ်းသာနေတယ်လို့အောင်မရသေးကြတွေ့ကျင်ဒီထဲမှာချမ်းသာမှာပါဘူးအဲ့ဒါမြညာကနေပြီးတော့ဘဝတန်တရားကျင်လီသွားဖို့ငါမြညာက တမင်အကြောင်းပြုပြီးခြင်းလေသွားကုန်နောက်တမင်ကလည်းဒီလိုလာအောင်မှာနောက်တမင်ကလည်းမြင်တိုင်းမြင်တိုင်းဒီဟာဘာဝနာလို့အာမထုတ်တဲ့ပုဂ္ဂိုလ်တွေမြင်တိုင်းမြင်တိုင်းဒီလိုသံဃာကျင်လီဖို့ဘဝလဲဖို့ရတယ်ပဲသံဃာဝဋ္ဌဒုက္ခတော်မောသနာထာရနဲ့တော့မဖြစ်ဘူးအဲဒီဘာဝနာအာမထုတ်တဲ့ပုဂ္ဂိုလ်တွေဖို့ဆိုရင်သံဃာဝဋ္ဌဒုက္ခတော်မောသနာထာရနဲ့တော့တော်တော်ဝေးနေတယ်မြင်တိုင်းမြင်တဲ့သူကလဲနေတာကိုမြင်တိုင်းမြင်တိုင်းဟာ မြင်ရကနေပြီးမြင်ရတဲ့အာယုံသင်ကြားတွေ့ပြီးခံစားအဲကောင်းရင်လည်းตายမကောင်းရင်လည်းตายဒနာဖြစ်ဆွဲလားကောင်းစားချမ်းသာအောင်လို့တော်ကြရင်အာထုတ်ကံဖြစ်ကံကနေပြီးတော့ဒီတဲ့ခါကျတော့အเจ้าညညရင်အကျိုးပေးမှာပေါ့လေအเจ้าညညလို့ရှိရင်အကျိုးပေးမယ်အများကြီးပဲတဘဝအတွင်းပြီးအကျိုးပေးမဲ့ကံတွေအများကြီးကိုသိတဲ့လူနေတယ်ရာဇဝတ်ပြမှုတွေအများကြီးကျူးလွန်တဲ့လူတွေလူနေတယ် ရာဇဝပြစ်မှုတွေအများကြီးကျူးလွန်တဲ့ပုဂ္ဂိုလ်ဟာပြစ်တိုင်းပြစ်တိုင်းကနေဒီသူ့မှာအဲထောင်တန်တွေတကြွတန်တွေသူ့ပေးဝရတွေအပြစ်ပေါင်းများစွာစုဝေးမိနေတဲ့လူနဲ့တူတယ်။ဒါပေမဲ့လို့သူအပြစ်တစ်ခုခုကသူ့ပေးရတယ်။အကျိုးတရားသူကြီးတွေအကုန်လုံးပြစ်မှုတွေအကုန်လုံးစုပေါင်းပြီးတော့တပေါင်းနည်းခံစေဆိုပြီးတော့ဒီလိုလေးလုပ်တာကြီးတယ်။ဒါကတော့ဟောဟာရမြတ်။သူ့သာပြစ်မှုတွေအကုန်လုံးတပေါင်းနည်းကတော့မရှင်းနိုင်ဘူး။ အဲ့ဒါလောကတော့ဖြစ်ဖြစ်ဖြစ်မယ်တန်တရားကတော့ဖြစ်ဘူးဒီလိုတော့တပေါင်းကြီးတော့ဖြစ်ဘူးသူအာကုသိုလ်တွေအကုန်လုံးပေါင်းပြီးတော့တခါတည်းခံလိုက်ရင်ဖြစ်သွားမယ်ဒီလိုတော့မဖြစ်ဘူးသူကသူကတခုချင်းအကျိုးပေးပါအဲအာကုသိုလ်တွေကလည်းတပွားချင်းတပွားချင်းသူအများကြီးအကျိုးပေးနိုင်တယ်ကုသိုလ်တွေကလည်းပဲဒီတပွားမှာပြုထားတယ်ကုသိုလ်တွေကလည်းအဲ့ဒီအများကြီးအကျိုးပေးနိုင်တယ်မြင်ရကစားပြီးတော့ဒါတန်တရားလဲသွားဖို့တဲ့သို့အတူကြားရကလည်းဒီတိုင်းပဲ ကဲကဲကဲကိုသားမအောင်လားလို့သာဆိုလိုက်ဥမာပဲဗမာလို့ဆိုမှပဲမျက်စိနဲ့အသင်းကိုမှီပြု၍မျက်စိနဲ့အသင်းကိုမှီပြု၍မြင်သိမှုဖြစ်သည်မြင်သိမှုဖြစ်သည်မြင်သိမှုကြောင့်မြင်သိမှုကြောင့်မြင်ရတဲ့အာယုံကိုတွေ့သည်မြင်ရတဲ့အာယုံကိုတွေ့သည် မြင်ရတဲ့အာယုံကို တွေ့ခြင်းကြောင့်မြင်ရတဲ့အာယုံကိုတွေ့ခြင်းကြောင့်မာယာနှစ်သက်သည်မာယာနှစ်သက်သည်မာယာနှစ်သက်ခြင်းကြောင့်မာယာနှစ်သက်ခြင်းကြောင့်ဆွဲလန်းသည်ဆွဲလန်းသည်ဆွဲလန်းခြင်းကြောင့်ဆွဲလန်းခြင်းကြောင့်သုံးတစ်ခုကိုပြုလုပ်သည် သုံးတစ်ခုကိုပြုလုပ်သည်ပြုလုပ်ခြင်းကြောင့်ပြုလုပ်ခြင်းကြောင့်ဘဝအသည့်ဖြစ်ရသည်ဘဝအသည့်ဖြစ်ရသည်ဘဝအသည့်ဖြစ်ရခြင်းကြောင့်ဘဝအသည့်ဖြစ်ရခြင်းကြောင့်ဘူရသေးရသည်ဘူရသေးရသည်ဤဒီကဤဒီကမြင်ရမှစ၍မြင်ရမှစ၍သံဃာလည်းဘုံသည်သံဃာလည်းဘုံသည် အဲ့ဒါမြာမြာကနေပြီးတော့တောင်မြာလဲနေတာအခုလူတွေတချို့လည်းမြာကလဲလာတာဖြစ်မှာပဲအခုလူပြည့်နေတာလေတချို့လည်းကြားရကနေမှာပဲချို့မြာအကြောင်းပြုပြီးတော့အဲ့ဒါကုသိုလ်ကောင်းမှုတွေပြုလာမယ်ဟိုဘကမြင်ပြီးတော့အဲအာယုံကောင်းလေးတွေသဘောကျပြီးတော့အဲ့ဒါလေးတွေကိုရကြင်လို့ဒါနကုသိုလ်သီလကုသိုလ်တွေပြုလာကြမယ်အဲ့ဒီကုသိုလ်တွေကအကျိုးပေးတော့အခုလူလာဖြစ်နေဒီဘဝ တချို့လည်းတော်တော်အိုးကုန်ပြီကြိုတယ်မအိုသေးဘူးညူလုံးကြိုလုံးပဲရှိသေးအဲတချို့အိုရာကနေပြီးတချို့သေးကုန်အဲဒီနေ့ကြလို့ရှိရင်ဒီဥစ္စာတွေအကုန်လုံးသေသွားမှာပဲ။ဝိဇိသေခြင်းစကားသတ်သွားမှာပဲ။ဒီတော့မှမသေးခင်တွင်ဆိုရင်ရပူဆွေးရငိုကြွေးရကြောက်ညရတောင်းလာရအဲသွားရလာရလှုပ်ရကြရကိုစီရစီစင်းရတွေအမျိုးမျိုးတွေဒီမှာတွေ့နေတာ။အဲဒါအကုန်လုံးစင်းချုပ်ကြည့်လိုက်ရင်ဘာတွေရတော့ ဆိုရင်ဆင်းရဲတွေပါပဲတဲ့အကုန်လုံးကနေတဲ့သားစရာအာကိုးစရာတွေတည်းဘာမှမပါဘူးတဲ့ဒါဆင်းရဲတွေကြီးတယ်အဲအခုကိုယ်လည်းငင်းမယ်စဉ်းစားကြည့်သူများထားလိုက်အောင်ကိုယ်လည်းခုဘဝလေးမှာရေးဘဝကမြညာကနေပြီးလဲတာလည်းရှိမယ်တချို့လည်းကြားရတာအတန်လေးကြားပြီးအဲ့ဒါကိုသဘောကျပြီးတော့အဲဒီလိုကောင်းကျိုးချမ်းသာလေးတွေရကျင်တာနဲ့ကုသိုလ်ကောင်းမှုပြုပြီးတော့လူပြည့်လာတယ်ဘယ်လိုပါကြည့်မလဲချို့လည်းပဲအနတ်နာညာက ကျို့လည်းပဲစားရကျို့လည်းတွေးကြည့်ရတာဖြစ်တယ်။ဒီကျို့စိတ်ကူးစဉ်းစားကြံစီရတာဖြစ်မယ်လို့အမျိုးတော့၆မျိုးကြည့်ရမှာ။အဲဒီတော့သံဃာကဒီလိုလေတာတဲ့သံဃာဆိုတာဒီလိုပဲပြိဿသမုပ္ပါပဲအကြောင်းတရားရှိလို့ကျိုးတရားလေးတွေဖြစ်တယ်။အဲဒီမှာမျက်စိနဲ့အဆင်းကိုမှီ၍မျက်စိမှုဖြစ်ပြီးဆိုတာအသေးစိတ်ပြောနေတာမှန်ကတော့မြင်တဲ့ဆိုတာတခုတည်းပဲလို့တခါတည်းဖြစ်သွားတာ။ မျက်စိနဲ့အစင်းရှိလို့မြင်သိမှုဖြစ်တယ်ဆိုတာနဲ့မြင်ရတဲ့အာယုံနဲ့တခါတည်းတွေ့သွားတာပဲထင်ရှားကြ။ပြီးတော့မြင်ရတဲ့အာယုံခံစားမှုဆိုတာလည်းတခါတည်းဖြစ်သွားတာမြင်တာနဲ့တခါတည်းဖြစ်သွားတာပါပဲ။ဒါပေမဲ့ဒီထဲမှာတစ်ခုခုထင်ရှားပါတယ်မြင်မြင်ုံမျှလေးသဘောလေးထင်ရှားတာရှိတယ်။မြင်ရတဲ့အာယုံပြီးပြီးသားသားတိုက်ခိုက်သွားတယ်လို့တွေ့သွားတဲ့သဘောထင်ရှားတာရှိတယ်။မြင်ရတဲ့အာယုံ

အာယောနိသောမသိကာရရှိတဲ့ပုဂ္ဂိုလ်တွေအကုသိုလ်ပြုမယ်ယောနိသောမသိကာရနဲ့သူတော်ကောင်းတွေကတော့ကုသိုလ်ပြုမှာပါပဲနာနာတိလကုသိုလ်ကောင်းမှုတွေပြုအဲဒီကကျိုးပေးကောင်းသောဘဝတွေရှင်းမယ်အဲဖြစ်ရဘဝဘာရမလို့ဆိုတော့ဥရသေးရမှာပဲဒါပဲဆိုရင်ဘူးဆိုရတာတွေလည်းပါသေးရဲ့ဒီတန်ဘာမှကောင်းတာမရှိဘူးအဲ့ဒါသံဃာလဲနေတာ သကုံသာပရိသာရူပိသာဥပ္ပစေသကုဝိညာဏဒိဏသင်္ကတိဖာသဖာသပစ္စယဝေဒနာဝေဒနာပစ္စယတနာသာသာဧဝဒနာယအတိတဝိရာဂနိရောဓနိရောဓဒနာနိရောဓအဲသာသာဧဝဒနာယအတိတဝိရာဂနိရောဓဥပါဒနာနိရောဓဥပါဒနာနိရောဓဘွာနိရောဓဘွာနိရောဓဇာတိနိရောဓဇာတိနိရောဓသရမတနာသောကပိတဒုက္ခဒမနာဥပါဒသံဝန္တိ ဧဝမေတတကေဝလတဒုက္ခခန္ဓာသာနိရောဓဟောတိသကုံးစမျက်စိကို၎င်းရူပေစမြင်ရသောဆင်းတို့ကို၎င်းပဋိစ္စဆွဲမိ၍သကုဝိညာဏမြင်သိမှုသကုဝိညာဉ်သည်ဥပ္ပဒိဖြစ်ပေါ်လာ၏ဒိဏံဒိဏံမျက်စိအစဉ်မြင်သိမှုသုံးပါသောတရားတို့၏သင်္ကတိပေါင်းစုံညာဖတ်သောအတွေ့အထိမူသည်ဥပ္ပဒိဖြစ်ပေါ်၏ဖတ်တာဖြစ်စရာ အာယုံကိုတွေ့ခြင်းဟူသောအကြောင်းကြောင့်ဝေဒနာခံစားမှုဝေဒနာသည်ဥပ္ပဒိဖြစ်ပေါ်လာ၏ဝေဒနာပစ္စယဝေဒနာဟူသောအကြောင်းကြောင့်တဏှာတဏှာသည်ဥပ္ပဒိဖြစ်တတ်၏တတယေဝဒနာယာသူဖြစ်တတ်သောတဏှာဤသာလျှင်အသေသာဝိရာဂနိရောဓအကျွင်းမဲ့အကျွင်းမဲ့ပြည့်ပြဲခြင်း ချုပ်ခြင်းကြောင့် ubara na ụbarlola ụbara jololbụ ijojinya rzjojibụojiihe ọdd zdjojinụara ara naoji md jemlela gụ သောကပရိသဒုက္ခဓမ္မနာသူဘာသာဆိုရင်ချင်းပူဆွေးခြင်းဟိုကြွေးခြင်းကိုဆင်းရဲစိတ်ဆင်းရဲစိတ်စိတ်နှလုံးကြီးကျင်းစွာပင်မခြင်းတို့သည်နိရောဇာတိချုပ်လေကုန်၏ဧဝံဣဇဝကေပိသောနိဖြင့်ကေဝလသချမ်းသာနှင့်မျိုးကျဲသောဣဒတဒုက္ခကာဏသောဤဆင်းရဲအဆုဤနိရောဓချုပ်ခြင်းသည်ဟောတည်ဖြစ်၏ဒါကတန်တရားမလဲဘဲနဲ့ပြတ်သွားတော့ အဲမျက်စိနဲ့အဆင်းကိုမိပြုပြီးမြင်သိမှုဖြစ်တယ်အဲဒီမျက်စိအဆင်းမြင်သိမှုသုံးခုဆုံမိခြင်းကြောင့်မြင်တွေ့မှုဖတ်တာရှိတယ်ဖတ်တာဖြစ်လာတယ်မြင်ရတဲ့အဆင်းကိုသင်ကြကြတွေ့တယ်ဖတ်တာဖြစ်တယ်တွေ့ရတဲ့အာယုံအကြောင်းပြုပြီးဝေဒနာဖြစ်အတူတူပါပဲဒါဖြစ်ရုပ်ဖြစ်နေမှာဒါကတော့အခုအများသိနေတာဆိုရင်ဖြင့်မြင်လာလေးတစ်ခုတည်းပါပဲဒါဒေသနာမှုအသေးစိတ်တွေပြောနေတာမျက်စိရဲ့အဆင်းရဲ့ မြင်သိမှုရဲ့မြင်တွေ့မှုရဲ့ခံစားမှုရဲ့ဒါငါ့ကိုသိသိပြောနေတာမာကတော့မြင်တာပဲဒါမြင်တာပဲဒီကူတည်းပဲဒီမှာတော့ပြောနေတယ်ဒီကူတည်းပဲမြင်စရာနဲ့တွေ့မြင်တယ်ကြားစရာနဲ့တွေ့ကြားတယ်ဒီကူပဲရှိတယ်သူယောဂီပုဂ္ဂိုလ်လည်းရှုမှတ်တော့ဒါဒီကူပဲမှာအဲ့ဒီမြင်မှုလေးတွေဖြစ်အဲ့ဒီမြင်မှုလေးဖြစ်တဲ့ခါမှာခံစားမှုလည်းတည်းပါပါခံစားခြင်းကြောင့်ကောင်းကောင်းလေးမြင်ကောင်းလို့ ပါရမှုတဏှာဖြစ်တတ်တယ်တရားတကယ်မဖြစ်ဘူးကဖြစ်တတ်တာကိုပြောတယ်အဲမကောင်းတာတွေ့ရလို့လည်းကောင်းတာတောင်းတမှုတဏှာဖြစ်တတ်တယ်အဲဒီလိုဖြစ်တတ်တဲ့တဏှာချုပ်ငင်းအောင်လုပ်ရမယ်တဲ့သတ္တယေဝတဏှာယာထိုဖြစ်တတ်သောတဏှာဤသတ္တယေဝတဏှာယာထိုဖြစ်တတ်သောတဏှာဤသာလင်အသေးသာဝိရာနေတော်တာအကျွင်းမဲ့ပြက်ပြဲခြင်းချုပ်ငင်းခြင်းကြောင့်အဲဒီတဏှာလေးအကျွင်းမဲ့ပြက်ပြဲသွားစေရမယ် အဖြစ်ပြအောင်လုပ်အောင်အဲ့ဒါလေးလိုနေတာသံဃာမလဲခြင်းဒါလိုမှာသံဃာဝတ္တဒုက္ခတော့သံဃာဝဆင်းရဲမှမောသနာတရားထွမြောက်ပါခြင်းအကျိုးငါဆိုသံဃာကမလဲခြင်းလို့ရှိရင်ဒါလေးထွမြောက်ခြင်းဒီကလိုရမှာအလုတ်ကဒီလုံးမှာညာမလုတ်ဖဲနဲ့ထွမြောက်ခြင်းပါလေထွမြောက်ခြင်းပါလေဆိုနေလို့ကတော့အဲ့ဒါကတော့မသေးကြဘူးပေါ့လေသားအဲတောင်းတာမှုကတော့တောင်းတာကောင်းပါလေဒါပေမဲ့လို့ အဲလောက်ကတော့ဝေးသေးနည်းနည်းဝေးနေတာပါအနာမသိသေးမရှိသလားအဲသူ့အနာနဲ့သူသေးနေပေးမှနာယောဂပြောက်ချင်မယ်လို့ဒီနာယောဂနဲ့မသိလျော်တဲ့သေးတွေပေးနေလို့ရှိရင်ယောဂကမပြောက်ဘူးသူအနာယောဂနဲ့သိလျော်တဲ့သေးကိုပေးမှယောဂကပြောက်အဲ့ဒါကြောင့် အဲ့ဒါကြောင့်ခုမြင်မြင်သိမှုနဲ့စပြီးတော့တဏှာဖြစ်တတ်တယ်အဲ့ဒီဖြစ်တတ်တဲ့တဏှာလေးအကျွမ်းမဲ့ပြက်ပြောင်ခြုံငင်းအောင်လုပ်ပါတဲ့ဒါလေးလုပ်ရမှာအဲ့ဒီတဏှာလေးခြုံငင်းရင်တော့ဥပါဒံလည်းပဲဆွဲလာမှုခြုံငင်းတော့ပါလိမ့်မယ်ဆွဲလာမှုတော့မရှိဘူးဆိုလို့ရှိရင်ကောင်းစားချမ်းသာအောင်အားထုတ်မှုလည်းမရှိပါဘူးဆွဲလာမှုမရှိရင်ကောင်းစားချမ်းသာအောင်လည်းအားမထုတ်တော့ဘူး ဆွဲလမ်းမှုလေးရှိနေလို့သူအလုပ်ကလေးတွေအလုပ်မှာကိုဘာလို့ရင်ငါအကျိုးရှိမယ်ငါနဲ့သက်တဲ့ပုဂ္ဂိုလ်တွေချမ်းသာမယ်ကောင်းစားမယ်ဘာဖြစ်မယ်ညာဖြစ်မယ်ဆိုတာလေးတွေညှော်လင့်ချက်ကလေးတွေရှိတယ်အဲ့ဒါလေးတွေကြောင့်သူသာအားထုတ်နေတာဒါလေးတွေမကျင်အားမထုတ်ဘူးอืมအဲ့တော့ဆွဲလမ်းမှုမရှိရင်အားထုတ်မှုမဖြစ်ဘူးအားထုတ်မှုမရှိရင်အားထုတ်မှုကကုသိုလ်အကုသိုလ်ပဲအဲ့ဒီကနေမဖြစ်ဘူးအားထုတ်မှုမရှိဘူး ကာမရှိတော့ကာကအကျိုးပေးရပါဘဝသိတယ်ဒီကနေ့မှသူကအာယုန်နမိတ်ထင်ရမှာဒီကံလေးအကြောင်းပြုပြီးတော့ကာကမှမရှိဘဲနဲ့မင်းနဲ့လုပ်ပြီးအာယုန်နမိတ်ထင်နိုင်မလဲထင်နိုင်ဘူးမားအောင်မထင်နိုင်ဘူးကိုကဘာမှလုပ်ထားတာမရှိဘူးသွဲလာတာမရှိဘူးဒီကနေ့မထင်နိုင်ဘူးဒီကဒါပြီးကျုံးပေးနိုင်ရှိမှမရှိဘူးအဲဒါကြောင့်ကာမရှိလို့ရှိရင်ဇာတိဘဝသိဖြစ်မှုကလည်းချုပ်သွားပြီမဖြစ်နိုင်ဘူးမဖြစ်တာကိုပြောတာချုပ်ဆိုတာ

တဏှာတဏှာနဲ့သက်တဲ့ဥပါဒံပြောက်သွားတဲ့ဥပါဒံမရှိလို့ကာမရှိကာမရှိလို့ဘဝအကျိုးမပေးဘဝမဖြစ်ဘဝမဖြစ်လို့အဲဒီဘဝမှာကိုရမယ်နားမယ်ဟာတွေလည်းမရှိဘူးဆိုရင်ဘူးဆိုရမာရိသတွေလည်းမရှိဘူးဒါတွေပြောက်သွားတာရှင်ရည်ငြိမ်းသွားတာပါတဲ့ပုဂ္ဂိုလ်ကြီးတယောက်ပြောက်ငြိမ်းသွားတာလည်းမဟုတ်ပါဘူးရှင်ရည်ငြိမ်းသွားတာအဲဒီလိုတဏှာတွေငြိမ်းသွားအောင်ကျင့်နိုင်လို့ရှိရင်ဒါသံဃာက လွတ်မြောက်တာပဲသန္တရာဝိဒဒုက္ခတော့မောသနာတာသံဃာကထွမြောက်ပါခြင်းပြုငါဆိုသန္တရာကလွတ်မြောက်တာအဲဒီတော့ဒနာကြီးအောင်ဘယ်နဲ့လုပ်ရမလို့ဆိုတော့ဒနာကြီးတဲ့သက်ကတော့သူငိမ့်တာမဟုတ်အဝိဇ္ဇာကနေပြီးဖြိုမှဒနာကလည်းအဝိဇ္ဇာကြီးလို့ဖြစ်တာမသိလို့ဖြစ်တာအဝိဇ္ဇာကြီးဟောဝိဇ္ဇာနဲ့တူတာလို့ရတယ်ဝိသုပ္ပါဒဝိဇ္ဇာနေရောတာ ဝိဇ္ဇုပါရာဝိဇ္ဇာညာဤဖြစ်ခြင်းညာဝိဇ္ဇာနေတော့တော့ဝိဇ္ဇာဤချုပ်ခြင်းညောတိဖြစ်၏အဝိဇ္ဇာဆိုတဲ့အပိကလေးဖြစ်ပေါ်လာရင်မသိဆိုတဲ့အဝိဇ္ဇာတွေငြိမ့်နေညာခါကလာမှောင်ထဲမှာမိအောင်လေးလာရင်အမှောင်တွေပြောက်သွားမိအောင်လေးလက်လိုက်တာနဲ့အမှောင်တွေပြောက်သွားအဲဒါလိုပဲအသိညာလေးပေါ်လာလို့ရှိရင်မသိတာတွေပြောက်တယ် ဒါတော့မြင်တိုင်းမြင်တိုင်းဒါလေးမှားရမှာကိုမြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်မှားရအဲမြင်တယ်မြင်တယ်မှတော့ဘာသိရောဆိုအစတော့သံမြင်သိမှာပဲဘာမှဘာမှသိချာသိမှာမဟုတ်သမာဓိညာအားကောင်းလာတဲ့အခါကျတော့မြင်ရတဲ့အခြင်းလေးပေါ်လာတာသိမယ်ပျောက်သွားတာသိမယ်မြင်သိတဲ့သဘောလေးပေါ်လာတာသိမယ်ပျောက်သွားတာသိမယ်အဲရိတ်ကနေရိတ်ကနေမြင်ပြီးပျောက်မြင်ပြီးပျောက်မြင်ပြီးပျောက် အဲ့ဒါလေးတွေသိရမယ်သို့သိခဲ့တယ်ဒီမြင်လာမြင်လာတော်တော်ညာထက်တဲ့ပုဂ္ဂိုလ်မှဘုံမင်းရှိရပြီးတာအဲ့ဒီတော့မြင်ပြီးကြောက်သွားတာကလေးကိုသိနေလို့ရှိရင်မြင်နိုင်မြင်နိုင်မြင်တာလေးမှားလိုက်ကြောက်သွားတာလေးသိနေလို့ရှိရင်ဒါဝိဇ္ဇာအသိဉာဏ်ပဲဖြစ်ပြတဲ့သဘောလေးအမှန်တိုင်းသိတယ်အသာဓမ္မဆိုရင်မြင်နေတာငါပဲငါမြင်တာပဲဒီလိုထင်နေတာ မြင်ရတဲ့အဆင့်အာယုံကလည်းဘသူပဲပါပဲစင်တာဝရတည်ကြည့်နေတယ်ဒီလိုထင်တယ်မြင်ပြီးတော့ကောင်းတဲ့သဘောမကောင်းတဲ့သဘောတွေလည်းငါပဲဒီလိုထင်နေတာအများအားတည်ကြည့်နေတယ်ဒီလိုထင်တယ်အခုတော့မှတိုင်းမှတိုင်းမြင်ပြီးကြောက်မြင်ပြီးပြောက်ရိတ်ကနေရိတ်ကနေကြောက်နေတာကြီးတွေတွေ့ရတော့မမြဲတဲ့တရားတွေပဲနိစ္စသားစရာအကုသရာမရှိတဲ့ဆင်းရဲတရားတွေပဲအဲပုဂ္ဂိုလ်သားတော်အသက်ရှိနေတဲ့အကောင်လည်းမဟုတ်ဘူးသူကဖြစ်ပြီးပြောက်သွားတဲ့သဘောတရားပဲအနာတ္တတရားပဲဆိုတာ ရွှင်းရွှင်သွားသဘောကျတယ်အဲဒီတော့သဘောကျတာသိတာဟာဘာတော့ဆိုဝိဇ္ဇာညာတဲ့လားဝိပဿနာညာမဲ့ဝိပဿနာဝိဇ္ဇာညာဤဖြစ်ပေါ်ခြင်းကြောင့်အဝိဇ္ဇာချုပ်သွားသည်တဲ့အဝိဇ္ဇာကင်းတာအဝိဇ္ဇာဆိုမသိတဲ့သဘောကင်းတာမသိဆိုတာဘာတော့ဆိုအလွဲသည့်တွေအစတုန်းကအဲ့ဒီမြင်တာကိုငါလို့ထင်နေတာမြင်တာအမြဲရှိနေတယ်ထင်တာမြင်တာကောင်းတယ်လို့ထင်နေတာတွေအဲ့ဒါတွေညှို့ညွှန်တာ မြင်တာကောင်းတယ်လို့ထင်တာငြိမ့်သွားတော့ကောင်းတယ်ထင်ပြီးတော့ပါရမဲ့တဏှာမလာတော့ဘူးဟောဒီမှာမလာဘူးတဏှာကင်းသွားတယ်အဲ့ဒီမြင်မှုနဲ့စပြီးတော့မြင်မှုနဲ့မြင်လို့ကောင်းတာမကောင်းတာအကြောင်းပြုပြီးတော့ตาရတောင်းတာမဲ့တဏှာလည်းဖြစ်တော့ဘူးတဲ့ဖြစ်ပြီးကြောက်သွားတဲ့သဘောလေးပဲပြီးတော့တောင်းတာမှမဖြစ်တောင်းတာမှုတဏှာငြိမ်းတော့ ဆွဲလာမှုမဖြစ်ဘူးဘယ်လိုလုပ်ရရင်ကောင်းမှာပဲငါချမ်းသာမယ်ငါနဲ့သက်တဲ့ပုဂ္ဂိုလ်တွေချမ်းသာမယ်စသဖြင့်ဆွဲလာမှုတွေဒါမရှိတော့ဘူးอืมဆွဲလာမှုမရှိတော့အာမထုတ်ဘူးဘောသူကဘုညာဝိပဿနာရှင်ကြီးကျမ်းထဲမှာဥပမာပေးထားပါတယ်လူတရားသားလေးတွေသမီးလေးတွေအတွက်စီးပွားဥစ္စာရှားနေတယ်ငါသားလေးကြီးလာတဲ့ခါကြရင်อืม ဝေရစားရအောင်ငါသမီးတွေကြီးလာတဲ့ခါကျရင်ဝေရစားရအောင်သူများလိုတင်းတင်းတယ်နေနေအောင်ဒီညာသင်ကြပေးနေအောင်စသည်ချင်းတခါတည်းမဲ့ပြီးတော့အလုပ်တွေလုပ်လုပ်ပြအဲသက်သွင်းကြပါအလုပ်တွေလုပ်အဲဒီလိုလုပ်နေတဲ့ဥစ္စာကိုသားလေးကိုသမီးလေးကကာမကောင်းအကြောင်းမသိလို့သေချေပျက်စီးကုန်ပါပြီတဲ့သေချေပျက်စီးသွား မရေတစည်းသွားလို့ရှိရင်ဖြင့်ငါသားလေးအတွက်ငါသမီးလေးအတွက်ဆိုပြီးတော့သူအထုတ်ပါအောင်မလားဟုတ်လားသားသမီးမှရှိမှမရှိတော့ဘယ်နဲ့အထုတ်လို့ဖြစ်တော့မဖြစ်ဘူးအဲဒီလိုအစတုန်းကငါဆိုတဲ့ตายရစရာလေးကရှိနေတော့အဲဒီငါလေးကောင်းစားအောင်လို့သူကဘယ်လိုလုပ်ရင်ကောင်းမှာပဲဆွဲလန်းဆွဲလန်းတဲ့အတိုင်းလဲအထုတ် အခုတော့ငါသူသာလေးကရှိပဲဟာဘူးဒီငါကောင်းနေတယ်ငါမြင်လို့ကောင်းနေတယ်ငါမြင်လို့အဲခံစားနေရတာကောင်းတယ်သူသာလေးဟာဒါလေးမရှိဘူးဒါလေးမရှိတော့ဘာတောင်းတာမှမဖြစ်ဘူးဘာတောင်းတာမှမဖြစ်တော့ဘူးငါကောင်းအောင်ဘယ်လိုလုပ်ရင်ကောင်းမှာပဲလို့ဆိုရဲဆွဲလာမှုမဖြစ်ဘူးဆွဲလာမှုမဖြစ်တော့ဘူးငါကောင်းအောင်လို့အထုတ်မှုလည်းမရှိတော့ဘူးအထုတ်မှုမရှိတော့ဒေဂာနီမှာ ကံကာမနမိတ်ကိတိနမိတ်ဆိုတဲ့အဲ့ဒီအာယုန်နမိတ်ထင်မှုရစကံကကြည့်ရပါဘူးကိုလုထတာလည်းကြည့်ကိုလုထတဲ့မှုဆိုရင်ပြန်ပေါ်မှာကိုမှုဆိုတော့ပေါ်နေလာကိုမှုဆိုသူများမသိအောင်တိတ်တိတ်လုထတယ်ကိုဟာကိုသိနေတာလေသက်သေးကအမှန်ကောင်းဆုံးတဲ့သူကသက်သေးကမှာမိမိကိုဟာအကောင်းဆုံးလူတွေကသူများမရှိပါဘူးလေငါဒီနေရာတော့ဘာမှပြင်းမရှိပါဘူးဆိုပြီးတော့စိတ်ကြွယ်ရမတော်တာတွေပြုလုပ်တတ်ကြတယ် မှန်ကတော့တက်တရားရှိတယ်တဲ့ဘယ်သူလို့ဆိုကိုယ့်ကိုရှိနေတာတဲ့ကိုယ့်ကကိုမှတ်မိဟုတ်တယ်ကိုယ့်ကကိုမှတ်မိနေတယ်အဲကိုယ့်ကကိုတက်သေးခါနေတယ်ငါဘာလို့ဘူးတယ်ငါဘုရင်ကဘာလို့ဘူးတာပဲဆိုပြီးတက်သေးခါနေအဲ့ဒါဒီပညာချင်းမကြည့်ဘူးဒီကနေ့ကျမှအဲ့ဒါလေးပေါ်လာရင်ခက်တာပဲကိုလိုဘူးတာလေးသွားပေါ်မကောင်းမှုအကုသကံပေါ်လာလို့ရှင်သင်းသားအဲ့ဒါကျူးပြီးတော့တာအခုကတော့ဥပါဒံသွဲလာမှုပါမရှိတော့အာကိုမထုတ်ခဲ့ဘူး

တသံတရားငြိမ့်တခါမှရင်တသံတရားငြိမ့်မှတိုင်းမှတိုင်းသံတရားတွေငြိမ့်မမတဲ့ပုဂ္ဂိုလ်မှာမမတဲ့မှတဲ့သံတရားတွေပွားနေတာပဲပွားသံတရားတွေပွားနေအဲဒါမြညာကနေပြီးတော့သံတရားလဲပုံနဲ့သံတရားလဲမှုမှလွတ်မြောက်သွားပုံဘောပေါက်လို့ပါပြီနားလည်လောက်ပါပြီတော့ဆိုရင်တို့အတူကြားရကလည်းဒီတိုင်းပဲကြားကလည်းပဲဘောတင်္စပတိစ္ဆသာတိစ္ဆ ဥပ္ပေဇတိသောတာဝိညာဏံသောတင်္စနာကို၎င်းသာဒေသာသံတို့ကို၎င်းဒိဋ္ဌာသမီသောတာဝိညာဏံကြားသိမှု သောတာဝိညာဉ်ဥပ္ပေဇတိဖြစ်ပေါ်လာ၏နားနဲ့သာမြည်ပြီးတော့နားတဲ့ကြားအဲဒီကြားတဲ့သာလေးနဲ့စိတ်ထဲမှာတွေ့ပါအဲကြားတဲ့သာလေးကောင်းရင်ကောင်းလဲဆိုရင်ဆိုလိုက်တွေ့သွားတာဟိုမှာခုနခလုတ်တိုက်တယ်လို့ပဲတွေ့သွားတော့အဲဒီခံစားမှုကောင်းရင်လည်းကောင်းတယ်လည်းခံစားမှုလေးဖြစ် မကောင်းရင်လည်းမကောင်းတဲ့လည်းခံစားမှုဖြစ်တယ်နားထဲမှာသာသာရရာဖြစ်อืมနားထောင်လို့ကောင်းသွားနားထဲမှာမခံစားအောင်လို့နားထောင်လို့မကောင်းသွားဆိုးသွားတယ်လို့ပါတယ်အဲကိုယ်ကချီးမွမ်းပြောတဲ့စကားလေးကြားလို့ရှိရင်နားထဲမှာကောင်းကိုယ်ကိုဆဲရတယ်ကဲရတယ်ဆိုစကားမျိုးများကြားလိုက်ရလို့ရှိရင်နားထဲမှာတော့ကိုဟန်ခက်ပါထိခိုက်သွားအဲသိတယ်ပါတယ်ဆိုရတယ်အဲဒါအတွေ့နားနဲ့အတန်နဲ့တွေ့သွားတော့ ခံစားမှုတွေဖြစ်တာတစုံတယောက်ကကိုယ်ဆဲနေမယ်ကိုယ်ကဒီကနားမထောင်လို့ဘူးမဆိုင်လို့နားထဲမတွေ့ဘူးဆိုရင်စိတ်မဆိုးဘူးသူကဘာမှဖြစ်ဘူးကွာတစုံတယောက်ကကိုယ်ချီးမွမ်းနေတယ်ဆိုရင်လည်းကိုယ်ကမကြားဘူးအဲကြားပဲညံ့ညံ့တယ်ဘူးမဆိုင်တာနဲ့အဲ့ဒါချီးမွမ်းမှမသိဘာမှမသိဘူးဆိုလို့ချင်းဘာမှဖြစ်ပါဘူးလို့သာအဲသိသွားလို့ချင်းအဲ့ဒီအာယုံထင်ထင်ရှားရှားတွေ့သွားပြီဆိုရင်အာချီးမွမ်းတာပဲဆိုလို့ချင်းပြီးသွားရင်ဒါသာယာမှုအဲ့ဒီခံစားမှုလေးအကောင်းလေးဖြစ်တယ်

အဲဒီကလုံရောက်ခြင်းလို့ရှိရင်ဖြင့်ကြားတဲ့ကြားတဲ့ဒီကမှတ်ရမှာကြားတဲ့ကြားတဲ့မှတ်ပြီးတော့တခါမှရင်အဲကြားရတာနေပြီးဖြစ်မဲ့တန်တရားဘဝတစ်ခုငြိမ့်တာပဲတခါမှရင်တခါငြိမ့်တခါမှရင်တခါငြိမ့်မှတ်နိုင်တယ်မှတ်နိုင်တယ်ငြိမ့်နေတာမမှတ်နိုင်တယ်မှတ်နိုင်တယ်တန်တရားလဲနေတာပဲနှာခေါင်းကနာယာမှလည်းဒီတိုင်းပဲရတာစားတဲ့နေရာမှလည်းဒီတိုင်းပဲရတာစားတာကတော့ပူရေးကြည့်တာပေါ့လေသူကတော့ နှာခေါင်းကနာနာဆိုတာကတော့တခါတရံမှရှိတယ်သူကကြည့်ခဲ့ပါရဲ့သူကနှာခေါင်းနာနာကတော့စားတာကတော့မစားမရှိဘူးဒီတိုင်းဒီတိုင်းကအနည်းဆုံးတစ်ချိန်တော့စားရတာတစ်ချိန်လည်းမကပါဘူးတစ်ချိန်လောက်စားနေရတယ်သူကအဲဒီတော့စားရတော့အဲဒီစားတာထဲမှာစားတာလေးမှာကောင်းလို့ရှိရင် ကောင်းတယ်လိုက်ပါရမှုလေးတွေဖြစ်မကောင်းရင်မကောင်းတယ်လိုက်တောင်းတာမှုလေးတွေဖြစ်အဲဒီလိုဖြစ်နေတာအဲဒီမှာ ဇီဝင်းသဒိသရာသေသဥပ္ပဇ္ဇတိဇေဝဝိညာဏဇီဝင်းသလျာရုပ်ကို၎င်းရာသေသရတာအာယုန်တို့ကို၎င်းပရိစ္ဆာဆွေးမြည်ဇေဝဝိညာဏအရာရာသိမှုဇေဝဝိညာဉ်သည်ဥပ္ပဇ္ဇတိဖြစ်ပေါ်လာ၏ရှားပေါ်မှာရတာလေးထိလိုက်တော့ရှားထဲမှာရတာလေးပြန်ပြီးစိတ်ပြီးတော့ထိလိုက်တော့သာအရာရာသိမှုဝိညာဉ်လေးပေါ်လာတယ်အရာရာလေးပြီး

ကိုယ်ကလည်းမကြိုက်ဘူးဆိုလို့ချင်းအဲ့ဒါနဲ့တော်တော်လေးခံရခဲ့ဆိုအဲ့ဒီမှာအာယုံကောင်းတွေ့ရင်တာရတယ်အာယုံမကောင်းတာတွေ့ရင်လည်းကောင်းတာပဲပြောရင်တောင်းတာတယ်ဘာမှုတနာဖြစ်တနာဖြစ်တော့ဘယ်လိုလုပ်ရင်ကောင်းမှာပဲဆိုဆွဲလာနေဆွဲလာနေတဲ့အလုပ်လို့တော့ခုနကတည်းကသွားရောကုသိုလ်ကအကုသိုလ်ကနေဖြစ်ပြီးဘဝတည်ယုံနာခန္ဓာတွေဇာတိဖြစ်ဘဝတဘဝဖြစ်အဲ့ဒီရှိရဘဝမှာဥရနာရသိရတယ်ဆိုရင်ကုသွေးသားရှိပြီးတည်းဖြစ်ရသည်အဲ့ဒါညင်းညင်လို့ချင်းဘာလို့အောင်လုပ်မလဲ အရသာကိုစားတယ်စားတယ်အရသာပြီးတိုင်းပြီးတိုင်းအဲ့ဒါလေးကိုရှုပြီးတော့ဘယ်ရမှာရသာလေးပြီးတိုင်းပြီးတိုင်းပြီးရပြီးတယ်ရှုလိုက်တော့အရသာပြီးတာလေးတွေပြီးပြီးပြောက်တာပြီးပြီးပြောက်တာအဲ့ဒါလေးတွေအမှန်တိုင်းပြီးတာတွေမယ်မှန်တိုင်းပြီးရင်ဝိဇ္ဇာညာဖြစ်တယ်ဝိဇ္ဇာညာရောင်လင်းဖြစ်လာတော့ဝိဇ္ဇာပြောက်တယ်မှတ်ပြီးတယ်မှတ်ပြီးတိုင်းဟာအဝိဇ္ဇာမသိမှုတွေအစကငါစားနေတယ်ငါရတာပြီးနေတယ်ရတာပြီးနေတာငါပဲငါစားလို့ရတာ ကောင်းနေတာပဲအစတည်းချင်းဒီလိုဆွဲလာမှုအဲ့ဒါကြီးကြောက်သွားတာလားအဝိဇ္ဇာကြောက်အဝိဇ္ဇာကြောက်သွားတာတဏှာတမဲ့ပါရမှုကြောက်ဆွဲလာမှုကြောက်အဲကောင်းစားကြတာအောင်လို့အာထုံမှုတွေကုသိုလ်ကအကုသိုလ်ကနေကြောက်ကာမဖြစ်တော့ဘဝအကျိုးမပေးဘူးဇာတိဇာမရဏတွေအကုန်လုံးငြိမ့်သွားတယ်အဲဒါသံဃာဝဆင်းရလွန်ရောက်တယ်နီးတဲ့လားကာယံစကိုကို၎င်းဘုဒ္ဓဘေစာတွေ့တိယုတ်တော်၎င်းပဋိစ္စဆွဲမိ၍ ကာယဝိညာဏကာယဝိညာဉ်သည်ကာယဝိညာဏထိသိမှုကာယဝိညာဉ်သည်ဥပ္ပဇ္ဇတိဖြစ်ပေါ်လာ၏ဒိနာသုံးပါးသောတရားတို့ဤသင်္ကတိပေါင်းစုံခြင်းကြောင့်ဝါပေါင်းစုံခြင်းသည်ဖာသောဖာသပင်သည်အာယုတွေ့တိမှုပဲဖာသပစ္စယအာယုတွေ့တိခြင်းဥသောအကျဉ်းဝေဒနာခံစားမှုဝေဒနာသည်ဥပ္ပဇ္ဇတိဖြစ်ပေါ်လာ၏ကိုကြည့်မှုကိုအကြည့်ရုပ်ကိုကြည့်ရုပ်သာကိုယ်တော်လုံးမှာရှိတယ်ခုနမျက်စိကြည့်လိုပဲ အသွေးသားတွေသိုးပြီးတော့ကောင်းနေတဲ့နေရာတွေမှာကိုလို့ဘူကြီးရုပ်တွေရှိတယ်။ဘယ်နေရာကဖြစ်ရှိတယ်။အဖျားလေးတစ်ခုတော့ဆိုရင်အဲ့ဒီမှာလဲကိုကြီးရုပ်တွေအများကြီးရှိတာပဲ။အဖျားလေးတစ်နေရာတော့ဆိုဘယ်နေရာကပဲတို့ကြည့်ကြည့်သူသား။အဲ့ဒါအတွေးထီလေးတွေပြီးနေတယ်။ဒီကိုယ်လုံးအများကြီးပဲ။အပြင်ငါရောအတွင်းငါရောအနှံပြပါပဲဒီကိုယ်လုံးမှာအတွင်းမှာလည်းရှိတယ်ဆိုတော့တွေးရသားလည်းလျှောက်ပြီးတော့အများကြီးဦးတွေရောအသေးတွေရောနေရာတကာမှာရှိတယ်ဒီတွေး တွေးထီကိုဖမ်းယူနိုင်တဲ့ကိုယ်ကြည်ရုပ်တွေနေရာတကာရှိတယ်။အဲဒီကိုယ်ကြည်ရုပ်နဲ့အတွေ့ရုပ်တဲ့တွေးထီရတဲ့ရုပ်ဒုတိယတဲ့ရုပ်ဆိုတာဘာတော့ဆိုလို့ရှိရင်သူကဒုတိယတဲ့ရုပ်ကတေကိုတခုတည်းမဟုတ်ဘူးသုံးမျိုးရှိတယ်။ခက်မာကျမ်းနာနဲ့ပထဝီရုပ်ပူတဲ့အေးတဲ့ဒေသောရုပ်တောင်တင်းတဲ့ တွန်းကားနဲ့ဝါရောယုတ်တဲ့သုံးခုရှိတယ်အဲပထဝီယုတ်ဆိုတာကတော့ဒီကတော့ဟိုနေအခိုင်မာသဘောသူကတော့ခက်မာတဲ့ခက်အိမ်မာတဲ့ခက်မာတဲ့နှစ်သားသဘောပေါ့လေသူကတော့နှစ်သားသဘောပထဝီကတော့မြည်ကြီးမြည်ကြီးကင်းရလို့သူကအထေဝတ္ထုသဘောရှိတယ်ပထဝီကတေဇောဆိုတာကတော့ ပူနွေးအေးတဲ့ခိုးမွေတယ်ပေါ့အပူအဆင်းစင်အနွေးအဆင်းစင်အေးဆင်းစင်လို့သူကတော့အခိုးမွေဝါရောဆိုတာကတော့တွန်းကန်တယ်လို့တွန်းကန်တယ်လို့သူကအဲ့ဒီသုံးခုကသူတို့တွဲတွဲဖြစ်နေတာပါဒါပေမဲ့တွေ့ထိတဲ့အခါလွန်ကဲတဲ့ဟာကိုတွေ့ထိလွန်ကဲတဲ့ဟာသုံးခုပေါင်းနေပေမဲ့တစ်ခုခုတွေ့ထိဘာမှမထူးကြတဲ့အရာဝတ္ထုကိုကြည့်လို့ရှိရင်များသောအားဖြင့်ပထဝီဓာတ်တွေ့ထိတယ်အဲမှာဉာဏ်နဲ့သဘော အတုံးခဲအဲမှာဈာနာဆိုမဲ့နူးညံ့တာလည်းပါတယ်ဒီထဲမှာအဲနူးညံ့တာလည်းသူပဲလေးတာပေါ်တာလည်းပဲသူပဲဆိုတာဒီမှာလားတွေ့ရတယ်ရိုးရိုးရိုးအတွေ့အထိတွေကိုတွေ့ထိတဲ့ခါကလာဒီပထဝီတွေ့ထိတာများတယ်အဲတေဇောကတော့အပူအပူအနှွေးအေးပူတဲ့နှွေးတဲ့အေးတဲ့ဝတ္ထုကိုသွားပြီးတွေ့ထိတဲ့ခါကျတော့တေဇောထင်ရှားတယ် မိခဲသွားပြီးခိုင်လို့ရှိရင်မိခဲမှလည်းခက်မှသာလည်းရှိတာဒါပေမဲ့ပူတာကသူကလွန်ခဲ့တော့ပူတာပဲရင်နှွေးကိုသွားခိုင်ရင်လည်းရင်နှွေးကြီးအမားနဲ့ရှိတာပေါ့ရှိပေမဲ့လို့သူ့သွားခိုင်ပူတဲ့ပူတာကထင်ရှားတယ်သူကလွန်ခဲ့တာပူကဟိုမှာလွန်ခဲ့အဲဒီလိုရေခဲတုံးသွားခိုင်လို့ရှိရင်ဖြင့်လည်းရေခဲမှသူ့မှာလည်းခက်မှတဲ့သဘောရှိတာဒါပေမဲ့အေးကလွန်ခဲ့တော့အေးတာကသူကလာပြီးတော့ရှိဥဒထင်ရှားတယ်လွန်ခဲ့တဲ့တရားပူပြီးတော့ထင်ရှားတယ် ဝါယောဒဝါယောဒတွန်းကန်တာကတော့လှုပ်ရှားတွန်းကန်တဲ့အခါကျတော့တွန်းကန်တဲ့အရာဝတ္ထုသွားပြီးတော့ထိလို့ရှိရင်တွန်းနေတဲ့ကားနေတဲ့အဲဒီဥစ္စာတင်ကြလှုပ်ရှားနေတယ်ဒီသဘောကလားတင်ကြတယ်သူအဲဒီမှာလည်းခက်မှာတဲ့သဘောတော့ရှိတာဘူရာအေးတာလည်းထိုက်ပြရတယ်လို့ရှိတာအဲဒီသုံးခုကတစ်ခုခုကလွန်ခဲ့တာကနေပြီးတင်ကြတတ်ပါတယ်ပြီးတော့ကိုယ်နှလုံးသားလည်းဆိုတာလည်းတင်ကြတတ်တယ် လုံးသွင်းတာကကွာအစကအပူဝေးကိုနှလုံးသွင်းရင်အပူဝေးထင်ရှားပုဂ္ဂိုလ်ထဲမှာဒီနေရာမှာစမ်းတာကြည့်အစရဲအပူအပူအေးသိကျင်တာကိုဒီနေရာပူသေးသလားအေးသေးသလားစမ်းရင်အဲ့ဒါပထမသင်ကြားတော့ပထဝီဓာတ်ထဲမှာပဲကျမ်းသားတဲ့သဘောကလည်းတွေ့နေတာပဲဟိုမှာဒါပဲမဲ့လို့ကိုကအပူဝေးအောင်ပြုနေတော့အပူဝေးလာထင်ရှားတယ်ပူရင်ပူတာအေးကြီးတယ်ဒီမှာလာထင်ရှားအဲ့ဒါကိုနှလုံးသွင်းအားလျော်ဆိုတာလည်းပဲအာယုံစပေါ်ရပါတယ် အဲဒီလိုခဲမှာဉာဏ်နဲ့နူးညံ့တဲ့ပထဝီပဲဖြစ်ဖြစ်ပူတယ်အေးတယ်နှွေးတယ်ဒေသောပဲဖြစ်ဖြစ်တောင်းနဲ့လှုပ်ရှားတဲ့ဝါရောပဲဖြစ်ဖြစ်ဘုဒ္ဓဘာယုံကြီးတွေ့ထရတဲ့အာယုံတွေပါပဲအခုလူတွေကကိုယ့်ဟာကိုယ်လက်လက်ချင်းတွေ့ငါလက်ငါထိတယ်ကြောင်းပဲမလက်ထိတာမဟုတ်ဘူးသူစားပထဝီဓာတ်တွေ့ထိတာပဲများသောအားဖြင့်ပထဝီဓာတ်တွေ့ထိတယ်လက်လက်ချင်းကဆက်မှာဉာဏ်နဲ့သဘောနူးညံ့တဲ့သဘောပဲ အာပုဂ္ဂိုလ်ကိုတို့ရှိလဲပထဝီဓာတ်တို့ရှိတယ်သူများတွေသွားပြီးဒီကလာကင်လိုက်လို့စမ်းတာလိုက်လို့ရှိရင်လည်းပဲများသောဖြင့်ပထဝီဓာတ်ကတွေ့ထိတာများတယ်လည်းမှာတက်မှကျမ်းသားတဲ့လိုနူးညံ့တဲ့သဘောချောညက်တဲ့သဘောတွေပါသေးတယ်။อืมပထဝီဓာတ်ပဲအဲတခါတရံအပူအနွေးအေးလေးတွေ့တဲ့ခါကျတော့ဒေဇောဓာတ်ကိုတွေ့တာဟောပူပူလေးပါလားနူးနွေးလေးပါလားလက်ကလေးကပူးနေတဲ့အေးနေတဲ့စသည်ဖြင့်ဒီလိုပြောတဲ့ခါကဒေဇောဓာတ်တွေ့နေတာလက်ကလေးကတောင့်နေတယ် အဲတောက်နေတယ်လှုပ်ရှားနေတယ်အဲဒီနာအသွေးလေးကတိုးနေတယ်စသဖြင့်ပေါ့လေအဲဒီလိုတွေ့တဲ့ခါကာလကျတော့ဒါကတော့ဝါယောဓာတွေ့နေတာဝါယောဓာပဲတွေ့အဲ့ဒါတွေကပုဂ္ဂိုလ်ထဲမှာလည်းတွေ့တယ်သူများကိုယ်ထဲမှာလည်းတွေ့တယ်အပြင်ဘက်ကတုံးတဲ့ကြောက်ခဲမြေကြီးကသစ်ပင်စသည်မှာလည်းတွေ့တယ်လေတို့ရေတို့မိတို့မှာလည်းတွေ့တယ်ဒီမှာဒါအတွေ့အထိတွေကပြည့်လို့ပဲအဝတ်အစားတွေနဲ့တွေ့ထိတာရှိတယ်တွေ့ထိတွေအများကြီးပါပဲတွေ့ထိတွေကအနတ်ကုန်များပါတယ် အဲဒါကြောင့်ကာယင်းအစကိုယ်ကြည်ရုပ်ကို၎င်းဘုရားဘေစာတွေ့ထီရသောဘုရားဘာယုံရုပ်တို့ကို၎င်းပဋိစ္စဆွဲပြီးကာယဝိညာဏံထိပြီးမှုကာယဝိညာဉ်နဲ့ဥပ္ပဇ္ဇတိဖြစ်ပေါ်လာ၏အထိပြီးတဲ့သဘောလေးဖြစ်လာကာယဝိညာဉ်လေးထိပြီးတာလေးဖြစ်အဲထိပြီးတော့အဲဒီထိထိရတဲ့အာရုံနဲ့သင်ရှားတွေ့တာကအဲဒါတွေ့တယ်ထိတာနဲ့တွေ့တာနဲ့ကရောတော်တော်ဖြစ်နေတယ်ဒါပေမဲ့လို့ထိပြီးတာလေးရတဲ့ချားတယ် အာယုံပေါ်ပေါ်လုံးနဲ့သင်္ချာတွေ့တော့တာတရားအာယုံသင်္ချာတွေ့ထိတာတာမင်ညသိတာလေးကဝိညာဉ်အာယုံပေါ်ပေါ်လုံးနဲ့တွေ့တော့တာလေးကဖတ်တာဥစ္စာဖတ်တာအာယုံပေါ်လုံးနဲ့တွေ့တာလို့ချင်းခံစားမှုဖြစ်တယ်ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာအတွေ့အထိကောင်းလေးတွေ့ထိရလို့ရှိရင်သင်္ချာတွေ့ရရင်ကောင်းသောခံစားမှုဖြစ်မကောင်းတာလေးတွေ့ထိရလို့ရှိရင်အဆိုးတွေ့ထိရလို့ရှိရင် အဲသိုးသောခံစားမှုဖြစ်ရိုးရိုးသာမြင်ရအတွေ့အထိဆိုလို့ရှိရင်ဥပိ္ပခဝေဒနာအလယ်လားဖြစ်ခုနကပြောခဲ့တဲ့သင်ကြားပုံတွေမှာခုနပြောခဲ့တဲ့သုစုတာတော့ကတော့အဲ့ဒါတွေကနဲ့သင်ကြားတာပေါ့သုစုတာဆိုတာမကောင်းတာတွေ့ထိတော့မကောင်းတဲ့ခံစားမှုတွေဖြစ်တာအဲ့ဒါမှနည်းနည်းတွေ့ထိရင်နည်းနည်းဖြစ်တဲ့ခံစားမှုကသူကနည်းနည်းဆိုရင်နည်းနည်းနာတယ်မြန်မာကြီးဆိုရင်မြန်မာနာတာလည်း ခလုတ်တိုက်တဲ့ခါလည်းတိုင်းပဲနည်းနည်းတိုက်ရင်နည်းနည်းနာများများကြီးတိုက်လိုက်တဲ့ခါများများကြီးနာအဲဒီချင်းလက်နဲ့ကရိယာတွေနဲ့ထိခိုက်ကြတဲ့အခါကာလတွေမှာလည်းဒီလိုပဲနည်းနည်းနည်းနည်းလောက်ပဲအဲထိခိုက်သွားတယ်ကျသွားတယ်ကွန်းပယ်သွားတယ်ဆိုနည်းနည်းလောက်ပဲနာကျင်မှုဖြစ်တယ်နည်းနည်းကြီးဆိုရင်နည်းနည်းကြီးနာကျင်မှုဖြစ်တယ်อืมအတွေ့အထိအဲ့ဒါပထဝီဓာတ်တွေနဲ့ဆိုင်တာ သေသောတာနေနဲ့ဆိုင်တဲ့အခါကျတော့မိခဲ့တော့ပူတဲ့အာယုံတွေသွားပြီးတော့တွေးထိတဲ့အခါကာလကျတော့ဒီတိုင်းပဲအပူဓာတ်နဲ့မြန်မာကြီးသွားတွေ့လိုက်လို့ရှိရင်မြန်မာကြီးပဲမိခဲ့ကိုအဲကကရရတခါတည်းသွားပြီးတော့သုံးမိတယ်၊ကြိုက်မိတယ်၊တိုက်မိတယ်ဆိုမြန်မာကြီးလောင်သွားတာပဲပူသွားတာအများကြီးပူသွားတယ်အဲရင်လူအိုးကြီးသွားပြီးတခါလည်းကြိုက်မိတယ်ရင်လူပူတွေကလည်းကိုယ်ပေါ်မှာကြလာတယ်ဆိုမြန်မာကြီးတွေ့ရင်မြန်မာကြီးကိုပူလောင်သွားတာခံခဲ့တယ်ဒုက္ခဝေဒနာတွေအများကြီးဖြစ်တယ်နည်းနည်းတွေ့တဲ့အခါနည်းနည်းပဲဖြစ်တယ်ဝေဒနာက ဝါယောဓာတ်ကလည်းပဲအဲဒီတွန့်ကမှုလှူချမှုတွေကလည်းကိုယ်ထဲမှာရှိတယ်အဲအပြင်ကလည်းပဲရှိတာပါပဲဒါကိုယ်ထဲကတော့များသွားခြင်းကိုယ်ထဲကတော့အတွေ့အကြုံများပါတယ်ကိုယ်ထဲကမကောင်းတာတွေ့မယ်ဆိုရင်တော့မလေထိုးတယ်လေအောင့်တယ်ဆိုတာဒီကိုယ်လေးအဲ့လိုတည်းအဲ့ဒါတွေအမှန်တန်နူးညံ့တဲ့စိတ်ပိုင်းကနေပြီးတွန့်ကန်ထိုးဆွနေတော့ခါတယ်အာတခါတခါကြအမှန်တန်နာတာပဲလို့ဆိုတာဓာတ်နဲ့ထိုးဆွနေတယ်လို့နားနေတာဟိုမှာတခါတည်း အဲမကောင်းတဲ့အတွေ့အထိတွေတွေ့ပြီးတော့ဒုက္ခဝေဒနာတွေပြင့်လာတာဝါယောဓာလေးတွေလေးတွေဟိုမှာဝါယရုပ်တွေအဲအခုအနောက်နိုင်ငံဆရာတွေကတော့သူကလေကမမြင်ရတော့သူကအသွေးပဲပြောထားတယ်သွေးတွေတဲ့သူကဟုတ်တယ်သွေးပဲမြင်ရတယ်မြင်သွေးနဲ့လေနဲ့ကအတူတူပဲပေါ့သွေးတိုးတယ်ဆိုတာလေပဲသွေးကတက်တက်ကတော့သူကမတိုးတာဘူးလေကနေပြီးတော့တိုးတာသွေးကတော့သူ့ဟာသူသွေးတွေသွားနေတယ်ဆိုတာလည်းလေပဲလေရှိလို့သွားတယ်လေမပါဘဲနဲ့သွေးတက်တက်လည်းမသွားဘူး အဲဒါအဲ့ဒါကြီးကလေးအဲ့ဒီလေဓာတ်တွေတွန်းကန်နေတာဟာတခါလဲလေထိုးတယ်လေအောင့်တယ်ဆိုတဲ့ပုံကိုယ်တွေအမှန်တရားခံရခဲ့တာပဲဒါလူတိုင်းလူတိုင်းတို့တွေ့ဘူးကြတာများတယ်မတွေ့ဘူးရင်တော့လည်းမသိသေးဘူးတွေ့ဘူးလို့ချင်းဓာတ်ထိုးသလိုပဲနာနာတာပဲလို့အဲ့ဒါဒီဝါယောဓာတ်တွေနဲ့တွေ့ကြည့်နေတာအဲ့တော့ကိုကြည်ယုံနဲ့

အတွေ့အထိနဲ့တွေ့ရတဲ့အခါကျတော့ကောင်းတဲ့သဘောတွေရှိတယ်အဲ့ဒါကြတော့ဗမာကကောင်းတယ်တခုပဲရှိတော့ဒါကတလုံးနဲ့ချင်းနည်းသိကျင်လည်းမပြောတာဘူးဒါပဲသူကကောင်းတယ်လို့ပြောတာပဲတွေ့ထိတာကောင်းတယ်အဲကိုကအိုက်နေတဲ့အခါလေးအေးလေးနဲ့တွေ့တဲ့အခါကောင်းတယ်ပြောတာပဲကိုကအေးချနေတဲ့အခါကာလမှာအနှွေးရကလေးများတွေ့လိုက်ရတော့အဲနှွေးရကလေးတွေမိဘူးဖြစ်ဖြစ်နေဘူးအောင်ဖြစ်ဖြစ် အဲဒီအဝတ်ထဲကအနွေးဓာတ်ကလေးနဲ့ဖြစ်ဖြစ်တွေ့လျက်တော့ဒါလည်းဒီသာထေသာရှိပြီးကောင်းသွားတယ်လို့ပြောပြောတာပဲအိယာနေရာတွေပေါ်မှာခါးတွေပါတယ်ညောင်းနေလို့လှဲ့အိတဲ့တဲ့ခါညောင်းပြေပြီးတော့ကောင်းသွားတယ်လို့ဆိုတာอืมအိယာနေရာနူးနူးညံ့ညံ့နဲ့တွေ့ထီးပြီးတော့အဲဒီမှာလည်းကောင်းသွားတယ်ကောင်းတယ်ပြောတာပဲသိချင်းဘာမှမရှိဘူးဗမာစကားတစ်လုံးနဲ့ပဲကောင်းတာကတော့ကောင်းတာကောင်းတယ်တစ်လုံးနဲ့ပဲရှိတယ်လို့များမရှိဘူးမကောင်းတာတွေကြတာများတယ်လို့ဆိုတာဒုက္ခဝေဒနာကြတာဘယ်နဲ့ပြောတယ်ဆိုတော့ ညောင်းတယ်ပူတယ်နားတယ်ကျင်တယ်ကြိုက်ခဲတယ်ရားတယ်အောင့်တယ်စသည်ဖြင့်ပေါ်လေဒါတော့မကုန်သေးဘူးသူကရှိသေးတယ်လို့ဗမာစကားတွေအများကြီးရှိတယ်အဲကောင်းတဲ့အတွေ့အထိကြတော့ကောင်းတယ်လို့ဒီလုံးနဲ့ပဲပြောတတ်တယ်။မာနဲ့ပဲဒုတိယဒုတိယကောင်းတယ်လို့ပြောတာပဲသူသာတော့အဲဒီကောင်းတဲ့ခံစားမှုမကောင်းတဲ့ခံစားမှုတွေဖြစ်တယ်။အဲဒီကောင်းတဲ့ခံစားမှုမကောင်းတဲ့ခံစားမှုအကြောင်းပြုပြီးဘာဖြစ်လာလဲ တဏှာဖြစ်လာတယ်ဝေဒနာဖြစ်เสียတဏှာဖြစ်တယ်အကောင်းလေးတွေပြီးတော့အဲ့ဒီကောင်းလေးတွေသဘောကျပါရတယ်အခုလည်းကောင်းကျင်တယ်နောက်လည်းကောင်းကျင်တယ်အစဉ်သာဝရကောင်းကျင်တယ်ယခုဘဝကောင်းတယ်လို့နောက်ဘဝတွေလည်းကောင်းကျင်တယ်အခုဘဝအတွေ့အထိကောင်းတယ်တွေ့ထိပြီးတော့ချမ်းသာခြင်းချမ်းသာနေတယ်လို့နောက်နောက်သောဘဝတွေလည်းဒီလိုပဲကောင်းနေတယ်ဒီတွေ့ထိမျိုးတွေနဲ့တွေ့ထိပြီးကောင်းသောချမ်းသာနေခြင်းနဲ့အဲ့ဒါမျိုးမရှိမှာကိုကြောက်တယ် အဲဒါမျိုးတွေးထီတွေမခံစားရတော့ဘူးဆိုရင်မကြိုက်ဘူးဒီဥစ္စာတွေဒီလိုတွေးထီတွေအောင်မှသဘောကျတယ်อืมအဲဒါတွေကတဏှာတွေတဲ့တဏှာပြက်သာလောင်တောင်းတမှုတွေသာနေတာအာယုံကဝလည်းမဝနိုင်ဘူးလို့အကောင်းတွေတွေးထီရလည်းမဝနိုင်ကာမဂုဏ်အာယုံတွေများလာပြီးတော့သိုးတာပေါ့လေကာမဂုဏ်အာယုံတွေသိုးတာရင်ငါနေတဲ့ပုဂ္ဂိုလ်များသံဃာရင်များသောက်ရသလိုပဲဒီကလည်းငါနေမသောတာလို့သံဃာရင်တော့သာငါနာနဲ့ တောက်လိုက်ရင်ငါရင်ပို့ပြီးတော့ငှလာရင်ဒီလိုဖြစ်နေတယ်ဘယ်တော့မှလည်းဘဝတယ်လို့မရှိဘူးတဲ့ကောင်းတဲ့အာယုံတွေတာနှိမ့်တဲ့သဘောကြမကောင်းတာတွေတွေ့ရကြလည်းပဲကောင်းတာတွေကိုမျှော်လင့်နေကောင်းတဲ့အာယုံတွေမရတဲ့အခါလည်းရကြင်တယ်တောင်းတမှုတွေဖြစ်တောင်းတမှုဖြစ်တော့တဏှာပစ္စယဥပါဒနာဆွဲလာမှုဖြစ်လာတယ် ဘယ်လိုလုပ်ရင်တော့ငါချမ်းသာမှာပဲကောင်းမှာပဲဒီလိုအရုံတွေခံစားရမှာပဲသူများခံစားတယ်လို့ခံစားရမယ်သူများနေတယ်လို့နေရမယ်อืมဘယ်လိုလုပ်လို့ရှိရင်လည်းပစ္စည်းဥစ္စာတွေနဲ့ပြည့်စုံလာပြီးတော့ဒါလေးဝယ်နိုင်မယ်อืมဒီအိမ်လေးမျိုးစောင့်နိုင်မယ်ဒီအိယာမျိုးလေးရလာမယ်အဲဒီလိုနေရာလေးရလာမယ်ဒီလိုသုံးဆောင်လေးရလာမယ်စသည်ဖြစ်ပေါ်လေအဲဒီဥစ္စာတွေဆွဲလာမှုဖြစ်တယ်အဲဒီဆွဲလာမှုဖြစ်တော့ဆွဲလာမှုအတိုင်းသူကရအောင်လို့အားထုတ်တာကိုအားထုတ်တော့ ကောင်းတဲ့နည်းနဲ့အာထုတာရှိတယ်မကောင်းတဲ့နည်းနဲ့ဆိုများသောဖြင့်မကောင်းတဲ့နည်းအာထုတာတဲ့ဟိုနည်းကမြန်မြန်ရတာကိုချက်ချင်းရတယ်အဲဒီမကောင်းတဲ့နည်းတွေနဲ့အဲခိုးတာခိုးရမယ်လူတာလူရမယ်လိန်တာလိန်ရမယ်မတရားတဲ့ပြုတာပြုရမယ်အဲဒီလိုမှသူကချက်ချင်းရကောင်းတဲ့နည်းနဲ့ကတော့ကုသိုလ်ကောင်းမှုတွေပြုရမယ်ခုဘုရားကျိုးပေးခြင်းလည်းပေးမယ်ဒီကြရမှာကျိုးပေးရင်လည်းရမှာပဲသို့တော်လည်းဒီကြရမှာကျိုးပေးတာသင်ရှားရှားကတွေ့ခဲ့ဒါတော့နောက်ဘဝမှာမျောလင်းရတာများတော့ဒီဥစ္စာတံပြကြကြဘူးဒီနည်းကတော့အဲဒါကုသိုလ်ကောင်းမှု ဒီမှာလည်းပဲကုသိုလ်ကောင်းမှုမှာလည်းပဲအဲဒီကုသိုလ်ကောင်းမှုကနိလမအောင်ပါတချို့ဘာသာတရားတွေမှာကုသိုလ်နဲ့အကုသိုလ်နဲ့ကြောင်းမြန်လာနေလို့တရားကြတာပဲသူကကုသိုလ်ဆိုပြီးလုံးလည်းမအကုသိုလ်တွေပွားတာလို့ဟာနာကင်းပါတယ်ဘုရားလက်ထက်တော်ကာလတွေကရှိနေပါတယ်ရစ်ပူဇော်လိုက်လို့ရှိရင်ဖြင့်ချမ်းသာတွေမျိုးမျိုးရတယ်ဆိုပြီးတော့ဒီလိုဆွဲလာနေကြတာอืมအဲဒီဥစ္စာတတ္တဝါတွေတတ်ပြီးတော့တတ္တဝါတွေရဲ့အသွေးနဲ့အသားနဲ့ နတ်တင်လာကိုရစ်ပူလို့လဲဆိုတာဒီလိုပဲသူတို့အဲဒီနာသူတို့ဘုရားသခင်လဲဆိုပြီးတော့ကောင်းကင်ဘုံမှာဘုရားသခင်ဆိုပြီးသူပူဇော်ကြဘုရားလက်ထက်ကလေးကရှိပါလေအခုရှိတဲ့ဘာသာတွေကနောက်မှပေါ်လာတာရင်းဆိုရှိရရှိနေတယ်အဲဒီလိုကုသိုလ်ဆိုပြီးလုံးလဲမှအကုသိုလ်တွေဖြစ်အဲဒီလိုဟာဆိုရင်လဲအကြပဲကုသိုလ်လုံးရအောင်အကုသိုလ်ဖြစ်အဲနိမလာမနဲ့ဆိုရင်တော့ကုသိုလ်လုံးရင်ကုသိုလ်ဖြစ်တယ်အခုဘုရားဘာသာတရားတော်အတိုင်း

အဲဒီလိုဖြစ်သွားတာဘာတွေတော့ဆိုရင်ဧဝမေတ္တာတာကေဝလတာဒုက္ခခန္ဓာတာသမုဒယဟောဒီဧဝံဣဇဂေသောနိဖြင့်ကေဝလတာချမ်းသာနဲ့မျောကျက်သောဧတတာဒုက္ခခန္ဓာတာဤဆင်းရဲစုဤသမုဒယဖြစ်ခြင်းမျိုးဟောဒီဖြစ်၏အဲဒီတွေ့ထရာကနေပြီးတော့ကောင်းသောဝေဒနာဆိုသောဝေဒနာတွေဖြစ်အဲဒီကနေပြီးတဏှာနဲ့ตายရတောင်းတာပြီးဘယ်လိုလုပ်ရင်ချမ်းသာမှာပဲလို့

တဏှာလေးချင်းအောင်လို့ရမှာတဏှာလေးကိုအဲတွေ့ကြည့်တယ်တွေ့ကြည့်တယ်တဏှာလေးစီမရောက်ဝေဒနာတွေရပ်ပြီးတဏှာလေးတွေမရောက်အောင်လို့ဒီနေ့လို့ရေးကြည့်တယ်လို့ပရိသသမုပ္ပါဆက်မှာအတိတ်ဘဝကတစ်ပိုင်းပစ္စုပန်ဘဝကတစ်ပိုင်းအနာဂတ်ဘဝကတစ်ပိုင်းသုံးခုရှိတယ်အတိတ်ဘဝကတော့အတိတ်ဘဝကပြီးခဲ့ပြီဒါတော့ဘယ်နဲ့မှမတတ်နိုင်ဘူးอืมဒီခုပစ္စုပန်ဘဝပစ္စုပန်ဘဝမှာအကျိုးတစ်ပိုင်းအကြောင်းတစ်ပိုင်းရှိတယ် အကျိုးကတော့မြင်နိုင်ကြတဲ့ဓဝါ၆ပါးသူ့အလုပ်လျောက်ဖြစ်နေတာတွေကဒါအကျိုးတရားတွေရှင်းဘဝကပြုခဲ့တဲ့ကံကြောင့်ဖြစ်တာတဲ့ကံရင်ခံပြီးတော့ပေါ့လေဒီပြင်အထောက်ပံ့နေလည်းရှိပါတယ်ကံတကူလည်းတော့မဟုတ်ဘူးအဲကံရင်ခံပြီးတော့ကောင်းတာမြင်ရမကောင်းတာမြင်ရကောင်းတာကြားရမကောင်းတာကြားရကောင်းတာနားရမကောင်းတာနားရကောင်းတာဒုတိယမကောင်းတာဒုတိယအဲဒါတွေဖြစ်နေတာအဲဒါရှင်းဘဝပြုခဲ့တဲ့ကံရဲ့အကျိုးဆက်ပဲ

သာတိမူဂျူတရားဒွဋ္ဌိမူဂျူတရားပဲဒါကရှင်းဘဝကပြီးခဲ့တဲ့ကာကြောင့်ဖြစ်တာတွေတဲ့ဒါကအခုမဖြစ်အောင်လုပ်လို့မရဘူးမဖြစ်အောင်လုပ်ရင်မျက်စိဆိုရင်မမြင်အောင်လည်းမျက်စိမှိတ်ထားတော့ခါနဲ့ဝင်နေတော့ဒီလိုအဲ့ဒါလည်းနည်းနည်းပါးပါးပိတ်လို့ပြုလို့ရမှာရှိပါတယ်နားလည်းပဲမကြရသွားနေနားပိတ်ထားတယ်နည်းနည်းပါးပါးရမှာရှိပါတယ်နှာခေါင်းကလည်းမနာရမှာသွားနေနှာခေါင်းပိတ်ထားနည်းနည်းရဖို့ရှိတယ် လျာကသူကခက်တယ်သူကမစားပဲနေရတော့ခက်တယ်မဖြစ်ဘူးသူကတရားစားရအောင်ကိုကကိုကမတွေ့မကြည့်အောင်အဲ့ဒါမှသာခက်တာပဲလျာကမှမစားပဲနဲ့နေရင်အချိန်နာရီပိုင်းနဲ့ຢာသေးတယ်ရက်ပိုင်းနဲ့ຢာသေးတယ်မစားပဲနေဖြစ်သေးကိုကမတွေ့ထီအောင်ဘာမှလုပ်လို့မဖြစ်ဘူးသူကတော့ခက်တာကတော့ဘယ်နေရာသွားနေလို့မှမဖြစ်ဘူးဟွန်းတနေရာထိုင်းနေထိုင်ရာထိတာရှိမှာ အဲမှသိလို့ဖြစ်ကောင်းငင်မှာသွားပြီးတော့ပြန်တက်နေပါအောင်လားဆိုရင်ဒီမှာလည်းပဲသူကပြန်တက်နေလေကိုယ်လည်းကတော့ဒုတိယရှိနေအောင်ဘေးကလေးတွေပါလေဒုတိယပြုံးမှာဘာမှလုပ်လို့မရဘူးသူကကိုယ်ကဒုတိယပိတ်ထားလို့လည်းမရှိဘူးအဲစိတ်ကူးစဉ်းစားကြံစည်မှုကဒါပိတ်လို့မဖြစ်သေးအဲဒီစိတ်ကူးစဉ်းစားအနိုးနေလို့ရှိရင်စိတ်ကူးစဉ်းစားကြံစည်မှုကအမြဲဖြစ်နေမှာအဲ့ဒါတွေကအကျိုးတရားတွေခေါ်တယ်အဲဒီအကျိုးတရားတွေကဆက်ပြီးတော့အကြောင်းတရားတွေပြန်မပေါ်လာဘူး

ရပြီးရင်ကြာရမြတယ်ရဟိုဘက်သာတောင်းတမှုမရောက်စေနဲ့အဲအနနာပြီးရင်နာမြတယ်ရဟိုဘက်ကောင်းတယ်မကောင်းတယ်ဆိုပြီးသွားပြီးသာမှုတွေကိုမရောက်စေနဲ့တောင်းတမှုမဖြစ်စေနဲ့ဒီရေးကြည့်တာသာတိပြီးလို့ရှိရင်ရတာပြီးပြီးကမြတယ်ရဟိုဘက်ကိုဟာကောင်းတာလေးဒါလေးစားကြပါပြီးတော့တဲ့ဒါတောင်းတမှုတွေနောက်ထပ်မဖြစ်စေနဲ့ပြီးရင်ရရမယ်တွေ့တိမှုတဲ့တွေ့တိမှုလည်းထိရတယ်ရဟိုဘက်မသွားစေနဲ့ ရှိရကောင်းရင်ကောင်းတာရင်ရမကောင်းရင်လည်းမကောင်းတာရင်ရအဲဒါမျိုးလေးအဲဒါမျိုးလေးကောင်းတာပဲဒါမျိုးထပ်ပြီးတော့တွေးကျင်ပါပြီးတော့ထိကျင်ပါပြီးတော့လဲဒီလိုကြီးတွေးထိနေကျင်ပါပြီးတော့လဲစတဲ့ချင်းအဲ့ဒီဥစ္စာတွေမရောက်သေးနဲ့အဲ့ဒီမရောက်လည်းရမှာအဲဒါကြောင့်မြင်နိုင်ကြတိုင်းနဲ့အခုဓွား၆ပါးပေါ်တိုင်းနဲ့ရှုမှတ်နေရတာမြင်ပြီးပြီးရင်ရအောင်လို့ဟိုမှာမမရှုလို့ချင်းမရဘူးမြင်ရကနေပြီးအကောင့်တွေ့လဲသာယာမှာမကောင့်တွေ့လဲသာယာမှာ သာဝေဒနာဖြစ်ကြတဲ့ဥပါဒံဖြစ်တော့မှဆွဲလန်းတော့မှာဆွဲလန်းကြတဲ့ကသူတခုခုတော့သူလုံတော့မှာအကြောင်းညွှန်တဲ့ခါကလားอืมကြောင်းညွှန်တဲ့ခါကလားအမှုတစ်ခုခုလုပ်လို့ရှိရင်ကုသိုလ်ကအကုသိုလ်ကဖြစ်တော့မှာဒီကံကသူတော့ကြာအကျိုးပေးတော့မှာပဲဘဝဖြစ်တော့မှာသံဃာလေတော့မယ်အဲဒါကြာကလည်းဒီတိုင်းနာကလည်းဒီတိုင်းပဲသာသီယာကလည်းဒီတိုင်းပဲဒုတိယကလည်းဒီတိုင်းပဲပြီးတော့ဒုတိယကလည်းထိပြီးပြီးရသွားအောင်လို့ခုရှိတာရှိတာလေးတွေမှားရတယ်အခုများအားဖြင့်ယောဂီပုဂ္ဂိုလ်တွေကရှိရနေအများကြီးမှားတယ် ဟောင်းနေပိန်နေမှတ်နေတာလည်းကြည့်ရတာမှတ်တာပဲဘိုက်ထဲကအတွေ့အထိကနေပြီးပြီးတာလို့ဒေချာပြောမယ်ဆိုရင်ဘိုက်ဘိုက်တစ်ခုလုံးမှာဘိုက်တစ်ခုလုံးမှာအတွင်းရောက်ကျင်ရောက်အကုန်လုံးကိုသိနေရှိတယ်။သာယပဒါရခေါ်တယ်ကိုကြည့်ရုပ်တွေရှိတယ်။မျက်စိတွေကကြည်ရဲရုပ်လိုပဲ။ဘိုက်တစ်ခုလုံးမှာဘယ်နေရာကနေပြီးစကြည့်ကြည့်အကလင်းနဲ့ထောက်ကြည့်ထောက်ရမှာလို့အဲဒီအဖျားလေးကြတဲ့နေရာမှာကိုကြည့်ရုပ်တွေရှိတယ်။ပြီးပြီ။သာယပဒါရခေါ်တယ် အဲဒီကိုကြည်ယုတ်ကလည်းရှိတော့တွေ့ထီယုတ်ကလည်းပဲအပြင်ကလည်းဘိုက်ကိုအဝန်းနဲ့ပါနဲ့လည်းတွေ့ထီနေတာလက်နဲ့လည်းတွေ့ထီနေတာအပြင်ကထီတယ်အတွင်းကလည်းသူတို့အချင်းချင်းလည်းတွေ့ထီတာပဲဒီကဘိုက်ထဲကနေပြီးတော့အဲတွေးလေးအသားတွေတစ်ခုနဲ့တစ်ခုနဲ့တွေ့ထီနေတာလေ။ရာအသက်ရှူလိုက်တော့တောင်းလင်းလို့ရသွားတွန်းကန်တဲ့ရုပ်ကြောင့်အဲရှူလေးကနေပြီးတော့ဘိုက်ထဲမှာရှိတဲ့ရုပ်တွေကိုတွန်းလိုက်တော့ဘေးကိုကထွက် အဲကားထွက်လာရမှလည်းအဲ့ဒီဗိုက်ထဲမှာရှိတဲ့တောင်းနှင်းလှုပ်ရှားမှုတွေကလည်းသူတို့ကလည်းဘေးကိုယူတဲ့ယူတဲ့သူအသိသိယုတ်တွေပဲသူကလည်းသူ့ဘုကလည်းလှုပ်ရှားတတ်တဲ့သဘောတွေသူကလည်းတွန်းကာတစ်ခုတစ်ခုအစဉ်စဉ်တွန်းသွားတယ်တော့ဘာနဲ့တူကြလဲဆိုလို့ရှိရင်လူတွေ50ယောက်စီတာနေတယ်ဆိုတော့ပြောင်းလဲပြောင်းလဲထိပြီးတော့စီတာနေအဲနောက်ဆုံးလူကနေပြီးတွန်းလိုက်လို့ရှိရင်နောက်လူကပထမနောက်ဆုံးလူကရှေ့လူတိုက်ရှေ့လူတိုက်ရှေ့လူတိုက်ရှေ့ဆုံးလူထိအောင်တခါတည်းတွန်းသွားတာချိန်က ရှေ့ဆုံးလူကနေပြီးနောက်ကိုလှန်လိုက်လို့ရှိရင်လည်းပဲဒီရှေ့လူကနေပြီးနောက်လူဒုတိယကလူတတိယတတိယသရုပ်ဒသာတွေနောက်ဆုံးလူတွေတခါတည်းတွန်းကန်သွားတာအကုန်လုံးအဆင်းနေသွားတာပဲอืมအဲဒီလိုပါဂဲလုံးလေးတွေစီတာစီတာရင်ပြင်တဏှာနေပြီးဂဲလုံးလေးတွေအစွန်ကနေပြီးတော့တွန်းလိုက်ကန်လိုက်လို့ရှိရင်ဂဲတလုံးကဂဲတလုံးကိုတွန်းကန်သွားတော့အဆုံးအဆုံးကဲရောက်သွားတယ်ဒီလိုဟာမျိုးဒါတော့ဘိုက်ထဲမှာရှိတဲ့ တွန်းကန်တတ်တဲ့ဝါရောရုပ်တွေအဲ့ဒါတွေကတစ်ခုတစ်ခုအစင်းစင်တွန်းသွားတာပဲအဲထဲမှာအဲတွန်းရတွန်းရမှာကာပတာတာကိုရုပ်တွေကလည်းဘိုက်တစ်ခုလုံးပြည့်နေတာကိုအဲ့ဒါတွေအကုန်လုံးတိုက်ခဲ့တော့ဟိုကတိုက်ဒီကတိုက်နေအဲတော့တွန်းရင်တွန်းမှန်းပြီးတယ်လှုပ်ရင်လှုပ်မှန်းပြီးတယ်ရွေ့ရင်ရွေ့မှန်းပြီးတယ်ပဲထဲကနေပြီးတော့အဲ့ဒါထိပြီးမှုကာယဝိညာဉ်ဖြစ်နေတာတဲ့ဇောနေဘုရားဘုရားဒီကြောင်မသွားရအောင်အဲ့ဒါတွေကို အဲ့ဒါတွေကိုရှုမှတ်နေရတယ်မာဖောင်းတဲ့ပိန်နဲ့ဖောင်းစားကဖောင်းဆုံးတရားပိန်စားကပိန်ဆုံးတရားအဲ့ဒါစိတ်တိုင်းစိတ်တိုင်းနဲ့လိုက်ပြီးတော့ရှုမှတ်နေရတယ်အဲ့လိုရှုမှတ်ပြီးတော့နေတော့ဖောင်းတယ်လာတဲ့သဘောကလေးဖောင်းကမြပိန်တဲ့သာပကြတဲ့ပိန်ကမြသိနေတာလားထိတိကညာလေးသိနေတာပဲသွားတဲ့အခါကာလမှလည်းဒီလိုပဲတွေးထိတွေပဲ ကိစ္စတော်ဝါကိစ္စမိတိဘာသာနာတိသတိမြတ်စွာဘုရားဟောတာမင်္ဂလာအဲ့ဒါလည်းတွေးထီတယ်ပဲထီတယ်ထီတယ်လို့ဒီလိုရှုမှတ်ဖို့မပြောဘူးမြတ်စွာဘုရားသွားရင်သွားတယ်လောကဝါရတဲ့လောကလူတွေကသွားတယ်ပြောတာကိုထီတယ်လို့မှပြောပဲသွားတဲ့ခါကာလမှာထီတယ်လို့ဘယ်သူမှမပြောဘူးဒီဥစ္စာသွားတယ်လို့ပြောတာပဲရတဲ့ခါမှာရတယ်လို့ပြောတာထိုင်တဲ့ခါထိုင်တယ်လို့ပြောလဲလျောင်းဣတဲ့ခါလဲလဲလျောင်းနဲ့ဣတဲ့ဒီလိုသာပြောတယ်ထီတယ်လို့ဘယ်သူမှမပြောဘူးအဲ့ဒီပြောတဲ့အတိုင်းပဲ မြတ်စွာဘုရားလိုလည်းကူဟောထားတယ်ဘုန်းကြီးများလည်းဒီလိုပဲမြတ်စွာဘုရားဟောတဲ့အတိုင်းလိုလည်းကူမှတ်ခင်းရတယ်ဟောမှာဗိုက်တဲ့ကထိတော့ထိနေတာပဲတွန်းနေတာကားနေတာထိနေတာအဲ့ဒါတွေကိုတွန်းတယ်ကားနေထိတယ်ဆိုရင်ဒုတိယခေါ်နေကြမဟုတ်တော့သိဝင်စားကြမကောင်းဘူးအဲဒီမှာမှားရပြီးတော့ခက်တယ်အဲပြောနေကြတယ်ဖောင်းတယ်ပိန်တယ်ဆိုတော့လွယ်ပါတယ်အဲဒီဥစ္စာမှာဖောင်းစားကဖောင်းစွန်းတယ်ပိန်စားပိန်တယ်တော့ရှိနေတော့အဲဒီဗိုက်ထဲမှာအတွေ့အထိရုပ်တွေတောင့်တဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွေ သင်ကြားတယ်အဲဒါလေးတွေပြည်နေတယ်ဖြစ်ပြန်တယ်သင်ကြားအဲလိုဖြစ်ပြန်တယ်သင်ကြားတော့ဒီဖောင်းနဲ့ပိန်နဲ့မှတ်တိုင်းမှတိုင်းအထီးသီလေးတွေပြီးရင်ရတယ်ခြေတရားနေပြီးတော့อืมဖြစ်ကျင်ပါပြီးတော့လဲဒီလိုအထီးလေးတွေဖြစ်ကျင်ပါပြီးတော့လဲစသည်ဖြင့်ဒီလိုသာယာမတောင်းတမှုကိုမရောက်လာဘူးအဲဒီတဏှာတွေငြိမ့်နေတာတစ်ခါမှရင်တစ်ခါချင်းတစ်ခါနှမတစ်ခါချင်းတဏှာနိရောဓဥပါဒာနိရောဓတဏှာငြိမ့်ဥပါဒာငြိမ့်တာပဲ တဏှာငြိမ်းရင်ဆွဲလာမှုငြိမ်းဆွဲလာမှုတွေမဟုတ်ဘူးဆွဲလာမှုမရှိတော့တဏှာမရှိဆွဲလာမှုမရှိဆွဲလာမှုမရှိတော့ဘူးဘာလို့လဲအာထုတ်မှုလည်းမရှိဘူးခဏကပြောတယ်အာမထုတ်တော့ဘူးကောင်းစားအောင်အာထုတ်မှုမရှိရင်ကာမဖြစ်တော့သူအကျိုးမပေးတော့ဘူးဘာနဲ့ဘာနဲ့တူတယ်ဆိုလို့ချင်းဥဒ္ဒကြီးတစ်ခုဆောက်တယ်ဆိုတော့ဥဒ္ဒကြီးတစ်ခုဆောက်လို့ချင်းပထမအုတ်ချေအဲတိုက်အခြေခံကနေပြီးတော့ ဒီအသာဆောက်ရတာဒါကြီးအခြေခံဘုံမြင့်ကစပြီးတော့ခြားဘုံမြင့်ပြီးတော့မှအထက်ကိုအဆင့်စဉ်တက်ရတာပထမအစရတဲ့အုံမြင့်တောင်မချဘူးဆိုရင်ဒီတိုက်ကြီးပဲဖြစ်တော့တော့မရှိဘူးကွာမဖြစ်နိုင်ဘူးကွာအစပထမဆုံးလုပ်ရမယ်လုံးဝမလုပ်ရသေးဘူးအုံမြင့်တောင်မချရသေးဘူးဆိုရင်ဒီတိုက်ကြီးမဖြစ်နိုင်ဘူးလို့တိုက်လုံးလုံးမရှိနိုင်ဘူး ဘယ်တော့မှအုံမြင်မချဘူးဆိုရင်ဘယ်တော့မှဒီနေရာတိုက်မဖြစ်တော့ဘူးဥစ္စာမဖြစ်ဘူးကွာဟိုအရှင်ကြီးကစလို့အဲ့ဒါလိုပဲတဏှာဆိုတဲ့သဘောတရားအခြေခံမဲ့ဒီမှာဥပ္ပိလို့ပဲတဏှာကစပြီးတော့ဖြစ်လာမှသူကဥပါဒံဖြစ်မှာကိုဥပါဒံဖြစ်မှာသူကကာဖြစ်ဘဝဖြစ်ဘဝဖြစ်မှာဘဝသစ္ဇာတိဖြစ်ဇာတိဖြစ်မှာဘဝသစ္ဖြစ်မှာသရမရဏဖြစ်မှာအခုတော့တဏှာကလည်းမဖြစ်လည်းရဘူးကဖောင်းတယ်ပိန်တယ်ထိထိုင်တယ်ထိတယ်စသည်အတွေ့အထိတွေကြောက်မှန်း သွားရင်လည်းသွားတယ်ရက်တယ်ကိုွေးတယ်ဆန့်တယ်အဲထိရင်လည်းထိတယ်ပေါ့လေထိတာတွေလည်းတစ်ခါတစ်ခါပါပါသေးတယ်ကိုယ်တွေကညောင်းတာပူဇနာကြီးခဲတာတွေလည်းများသွားတယ်ထိတာတွေကစတာဒီမှာလည်းပဲအဲညောင်းတယ်ပူတယ်နားတယ်ကျင်းတယ်ခဲခဲတယ်တွေလည်းမှတ်တော့ကိုွေးရင်လည်းကိုွေးတယ်ဆန့်ရင်လည်းဆန့်တယ်ကအတွေ့အထိတွေအဲဒါတွေမှတော့ထိတိကမျှတယ်တွေရအဲထိတိကြောင့်ပြုပြီးတဲ့တဏှာလေးတွေမဖြစ်ရဘူးကိုယ်ရကနေပြီးသာယာမှုဆန့်ရကနေပြီးသာယာမှု သွားရနေတာယာမှုလှူရှားနေပြီတာယာမှုဘယ်ကမှမဖြစ်ရအဲတာယာမှုတဏှာမဖြစ်တော့တဏှာကတက်ပြင်းမဲ့ဆွဲလာမှုတွေလည်းပဲဒီလိုလုပ်ရင်ကောင်းမယ်ဟိုလိုလုပ်ရင်ကောင်းမယ်ဆိုဆွဲလာမှုတွေမဖြစ်ဘူးဆွဲလာမှုမဖြစ်တော့ကာအာထုတ်မှုမဖြစ်ဘူးအာထုတ်မှုမဖြစ်တော့ကာမမြောက်ဘူးကာမမြောက်တော့အကျိုးမပေးဘူးဘောဘဝအတင်ရှိရအဲဒါဇာမရဏဇာတိဇာတိဇာတိမရှိတော့ဇာမရဏတွေ သောကပရိဒဒုက္ခသမဏဥပါယတာတွေဆင်းရဲတွေအကုန်ငြိမ်းသွားတာတဲ့အဲ့ဒါတခါမှရင်တခါငြိမ်းတာပဲတခါမှရင်တခါငြိမ်းဆယ်ခါမှရင်ဆယ်ခါငြိမ်းခါတရားမှရင်ခါတရားငြိမ်းတယ်မမှတ်တဲ့ပုဂ္ဂိုလ်ရင်မငြိမ်းဘူးသန္တရာဝုဒ္ဒဒုက္ခတော်မောသနာထာယဆိုတာမှတ်ရင်မှတ်တိုင်းမှတ်တဲ့သန္တရာဝုဒ္ဒဒုက္ခတော်မောသနာထာယဖြစ်တယ်သန္တရာဝုဆင်းရဲမှဆင်းရောက်ပါခြင်းကျိုးမှာဆိုတာတကယ်ကိုအထုံနေတာဟိုတာမဆူတောင်းတာကတော့ဆူတောင်းတော့ပဲဒါကတက်တွေ့တာဆိုတော့သူကဆူတောင်းပုံ တကယ်အလုပ်လို့သာသံဃာကိုဆင်းရဲထွန်းရောက်ပါရင်ကျိုးငါတကယ်အလုပ်လို့သာဘာနဲ့တူတယ်လဲဆိုရင်အခုစာရင်ကြောင်းများပညာသင်ရတယ်ဒါကတော့စာတွေ့ပဲလက်တွေ့မဟုတ်ဘူးလားနောက်ပညာတမ်းမြောက်သွားလို့အချိန်ကျတဲ့ခါကျတော့အဲအလုပ်တစ်ခုကိုဝင်ရောက်ပြီးတော့လုပ်ရတယ်ကိုတတ်တဲ့ပညာလေးနဲ့အဲသင်အင်းတွေတွေ့ရတယ်ဘာလို့အရေးရမှတ်ရတယ်ဗါတွေအဲ့ဒါတွေကလက်တွေ့လုပ်ရတယ်အဲ့ဒီလိုပဲဟိုဆူတောင်းကတော့သူကတော့ ကိုရွေးမဟုတ်သေးဘူးသူကတော့သူတောင်းတာတောင်းရုံတောင်းနေနေတာပဲသန္တာဝဆင်းကလွမြောက်ဖို့ဆိုပြီးသူတောင်းတာပဲကြီးသေးတယ်အဲသန္တာဝဆင်းကသူတောင်းရုံလေးနဲ့တော့သူကမလို့သေးဘူးအကျိုးမရှိဘူးတော့မဟုတ်ပါဘူးအကျိုးတော့ရှိပါတယ်သူကသူတောင်းတဲ့အတွက်နောင်ကြတော့ဒီသန္တာဝဆင်းကလွတ်နိုင်တဲ့ဘဝမျိုးတွေနောက်ကျရောက်လာတယ်တကြီးကြီးရင့်ကျဲပြီးတော့သန္တာဝဆင်းကလွတ်နိုင်တဲ့ဘဝမျိုးရောက်တယ်ဒီဘဝရောက်တဲ့အခါနောက်ဆုံးတစ်နေ့ကျတော့ဒီလိုပဲအထုအောင်မှာပဲအဲဒီမြင်မှုကြားမှုနာမှုသားမှုတွေ့သိမှုတွေဒီကနေပြီးတော့ တဏှာမရောက်အောင်လို့ဒီလိုအားထုတ်အောင်မှာပဲအဲဝိဇ္ဇာဝိသုပ္ပါဒဝိဇ္ဇာညာဖြစ်ခြင်းကြောင့်နဲ့ရှုမှတ်ခြင်းကြောင့်မြင်ုံကြားရုံမျှနာမ်စားရုံမျှတွေးထိရုံမျှဒုက္ခိတာနဲ့သူဖြစ်ပြသွားရုံမျှမမြဲတဲ့သဘောမျှဆင်းရဲတဲ့သဘောမျှအနတ္တသဘောမျှပဲသိတဲ့ဝိဇ္ဇာညာဖြစ်ခြင်းကြောင့်အဝိဇ္ဇာတွေချုပ်ငြိမ့်သွားသည်တဲ့အဝိဇ္ဇာတွေအဲဒီအဝိဇ္ဇာတွေချုပ်ငြိမ့်သွားအဝိဇ္ဇာချုပ်ငြိမ့်လို့ရှိရင်တဏှာဆိုတဲ့အဝိဇ္ဇာက အရင်းကပဲတဏှာတဏှာကဒီမှာဒေသနာမှာအလယ်ပိုင်းမှာတဏှာနဲ့ကြာတာရယ်စာပိုင်းကဝိဇ္ဇာနဲ့ကြာတာဝိဇ္ဇာနဲ့တဏှာနဲ့ကသူတို့ပူးပေါင်းနေတာပါပဲဝိဇ္ဇာဖြစ်တဏှာဖြစ်တာတဏှာဖြစ်ဝိဇ္ဇာဖြစ်တာသူတို့နှစ်ခုကတွဲရည်ပဲအဲဒါဝိပဿနာဉာဏ်အမှန်တွေဖြစ်တိုင်းဖြစ်တိုင်းဟာအဝိဇ္ဇာငြိမ်းအမှားပြီးငြိမ်းတယ်နေသာဒုက္ခအတ္တလို့သင်မြင်ဆွဲလာမဲ့အမှားပြီးငြိမ်းအဲဒီလိုငြိမ်းနေငြိမ်းနေဟာသူကတဏှာမဖြစ်ဘူးဒီအာရုံနဲ့စပြီးတော့ တဏှာမဖြစ်ဥပါဒါလို့ဘဝတော့ငြိမ့်သွားတော့ဘဝအသိတွေမဖြစ်ရဘူးဇာတိဇာမရဏတွေအကုန်လုံးငြိမ့်သွားလိမ့်ပြီအဲဒါတခုတခါမှလိုက်ရင်ဖြီးတာတွေးဖြီးတာတခါမှလိုက်ရင်တခါငြိမ့်တာသောတာဝဆင်းရတခါသွမြောက်တာဒါကူယောဂီပုဂ္ဂိုလ်တွေဒါအထုံနေရတာများသွားတဲ့ဒီဥစ္စာအထုံးစိတ်ကူးစဉ်းစားကြသည်မူတဲ့အဲ့ဒါကတော့မနောတော်ရကိုမနှင်းစားမနောဝိညာဉ်ကို၎င်း မနှင်းစားစိတ်ကို၎င်းဝါနှလုံးယုတ်ကို၎င်းဓမေစာအထင်ပေါ်လာသောသဘောတရားတို့ကိုလည်းသိစာဆွဲမိ၍မနောဝိညာဏံကြံတိမှုမနောဝိညာဉ်ရဲ့ဥပ္ပဒတိဖြစ်ပေါ်လာ၏အဲမနာခေါ်တဲ့စိတ်မနာခေါ်တဲ့စိတ်သုံးမှုနှလုံးပေါ်အဲ့ဒါကိုမြည်ပြုပြီးတော့ဒီဆင်းနေအဲဆင်းနေတဲ့သဘောတရားအာယုံတွေ အဲစိတ်ကူးထဲမှာပေါ်လာတဲ့အာရုံအမျိုးမျိုးတွေအထွေထွေအာရုံမျိုးတွေပေါ့အဲ့ဒါတွေကပေါ်လာအဲ့ဒါအကြောင်းပြုပြီးတော့သေကုသနာကြံသိမှုတွေဖြစ်သေကုသနာကြံသိမှုသေကုသနာကြံသိမှုဆိုတာများသောအားဖြင့်မြင်ရကြရကနေပြီးတော့မြင်မှုကြားမှုတွေနဲ့ဆက်ကြံတာပဲများပါတယ်ဒါပေမဲ့လို့အလိုလဲကြောက်ကြနေတာတွေရှိတယ်အလိုကြောက်ပြီးရှေးအကြောင်းနောက်အကြောင်းတွေကြောက်ပြီးတော့စဉ်းစားနေတာလည်းရှိပါတယ် အဲဒီတော့ကြံသိမှုမနောဝိညာဉ်ဖြစ်တယ်မနောဝိညာဉ်ကဆက်ပြီးတော့အဲဒီကြံသိမှုအာယုနဲ့စိတ်ထဲမှာတွေ့တယ်ဟာသကြံသိမှုအာယုကိုခံစားတယ်ဝမ်းသာစရာတွေသွားစိတ်မှုဒီကုမိတွေကဝမ်းသာစိတ်ပြည့်စရာတွေသွားစိတ်ကုမိစိတ်ပြည့်တယ်ကိုလုံငန်းဆောင်တာတွေနဲ့စပြီးကြီးပွားရေးတွေပါလေကြောက်ပြီးတော့တွေးနေတဲ့ခါရင်ဝန်တာနေတာပေါ့တကယ်ကြီးပွားမဲ့အကြောင်းတွေလည်းရှိနေတော့အဲဒါစဉ်းစားနေစဉ်းစားနေတာတွေဝန်တာနေအဲအင်းရေးပါရေးသမီးရေးတွေပါလေရှိတယ်ဝန်တာစရာတွေ အဲအောင်မြင်ထားမြောက်နေတဲ့ခါကျဝန်သားကြတာပေါ့လေသူအရေးသားရေးစီးပွားရေးတွေအကြောင်းညွှန်တဲ့ခါကာလကျရင်အဲပါလေးနဲ့စဉ်းစားပြီးတော့ဝန်သားနေစိတ်ပြည့်စရာအာရုံနဲ့တွေ့စိတ်ပြည့်တယ်ဒီကစိတ်ကူးကောင်းနေလို့ရှိသေးအင်းဘာဖြစ်တယ်ညာဖြစ်တယ်ဆိုတာကြားလို့ရှိရင်ပြင်စိတ်ကြိတ်တာမပြောနဲ့တော့လို့သာတော့အဲကိုသားလေးသမီးလေးအဲကြီးပွားရေးချမ်းသာရေးစဉ်းစားနေ အကြောင်းမညို့လို့နေမကောင်းမှုရဲ့အဲရှားတဲ့ဘာဖြစ်တဲ့ဆိုရင်တော့ဘာများဖြစ်ပါလိမ့်လို့တကယ်ဒီတော့ကကြောက်မှကြောက်ပါမလားအဲစသည်ဖြင့်သွေးပူပါမှုတွေဖြစ်တယ်အဲအကြီးကျယ်ဘေးဒုက္ခတစ်စုံတစ်ခုတည်းဖြစ်တဲ့မြင်ကြားရလို့ရှိရင်တော့တခါတည်းမနာနေမကောင်းထိုင်နေတာတွေတခါတည်းဖြစ်သွားတာလို့ဆိုတာစိတ်ကူးကမှလို့စိတ်ကူးအရင်ကလည်းတော်တော်အဆန်းသာလို့ဆိုတာစိတ်ထဲစိတ်ထဲမှာသူမရောက်လာတဲ့ကိစ္စမျိုးရောက်လာလို့ရှိရင် ကောင်းတဲ့အာရုံရောက်လာလဲသူသဘောကျတာမကောင်းတဲ့အာရုံရောက်လာလို့ချင်းစိတ်ပြက်တာလဲသူကတော့လွယ်လွယ်လေးပဲသူကဘာမှမခက်ဘူး။အားကြောင့်ပုထုဇဉ်ပုဂ္ဂိုလ်တွေများစိတ်မထိုင်ကောင်းဘူးလို့ဆိုတာပေါ့လေ။ဟုတ်တယ်မထိုင်ကောင်းဘူးဘာမှမထိုင်ကောင်းအဆုပ်လေးမခံနိုင်ဘူးသူကအလုံးမခံနိုင်ဘူး။မင်္ဂလာတရားတော်မှာပါတယ်။ဘုရားသာလောကဓမ္မေစေတံယတနာကံပတိ အသောကဝိရဇံခေမံဣတမင်္ဂလမုဒ္ဓမံလောကရမေဤလောကရန်တရားတော်၌ဖုဒ္ဒတာတွေ့သောယတခြင်းယနာပုဂ္ဂိုလ်စိတ်တသင်လုံးနိနာကံပတိမတုံလို့မတုံလို့ရဘူးဒါလည်းမင်္ဂလာပဲတုံလို့လောကရန်တရားတွေနဲ့တွေ့တဲ့အခါမှာ ညာနာပုဂ္ဂိုလ်များမတုံ့လို့ဘူးတဲ့စိတ်ကလောကဓာတ်တရားဆိုတာအကောင်းနဲ့အဆိုးတို့ရုပ်နှစ်ခုပဲရှိပါတယ်အဲအကောင်းအကောင်း လောကဓာတ်က၄ခုရှိတယ်အဆိုးလောကဓာတ်က၄ခုရှိတယ်အကောင်းလောကဓာတ်ကဘာတွေလို့ဆိုလာဘလာရတယ်ရသအချာညာမြအကျော်သောသတင်းရှိတယ်ဂုံသတင်းကျော်သောဒုက္ခချမ်းသာတယ်ပတန်တာချီးမွမ်းခံရတယ် ဒီလေးခုကတော့အကောင်းတယ်ပေါ့အဲဒီအကောင်းနေတဲ့တွေ့တဲ့ခါလည်းပဲစိတ်ကလေးကစားတယ်တက်ကြွလာတာအဲငါတော့သိနေရကြတာပဲဆိုစိတ်ကသိတက်ကြွတယ်လို့ဆိုတာပြောစိတ်ကလေးကတခါလဲအဲဒါတက်ကြွတာလားလှုပ်ရှားလာခေါ်တယ်တက်ကြွအသာတုန်းကစိတ်ကလေးမူမာနိုင်သူကငြိမ်းနေပဲနဲ့တက်ကြွလာပြီးတော့လာတာလဲသူလည်းလှုပ်ရှားလာပဲအဲလာပါ လာရတယ်လာရဆိုတာဘာရရပေါ့လေရတာတွေအကုန်လုံးရတယ်များတွေအကုန်လုံးပါပဲအကောင်းတွေရတာတွေအကုန်လုံးသက်ရှိသက်မဲ့တွေဘာရရပဲစီဝဥစ္စာယရနာတွေလုံငန်းဆောင်တာတွေအဲဒါတွေဘာပဲရရရလို့ရှင်ပြင်းအဲဒီရလာတာတွေဒီဘဝတိုးတက်လာတာတွေကိုသဘောကျတာပဲရတာအချွေရနေတဲ့ဒါလည်းပဲချွေရနေရတိုင်းရတိုင်းသာသဘောကျတာပဲ တကူရဲနေတဲ့ပုဂ္ဂိုလ်နောက်ကိုအိမ်အောင်ရေးနဲ့စပြီးတကလားအဖော်ရတာရင်ဒီဥစ္စာတော့ဝါကြတာပဲဥစ္စာတော့အဲလာဘအရတာပတန်တာတဲ့ချီးမွမ်းခံရတယ်ဆိုရင်ဒါမဟုတ်ဟုတ်ချီးမွမ်းလို့ရှိရင်သဘောကျတယ်ချီးမွမ်းတာသဘောကျဒုက္ခချမ်းသာတာကိုချမ်းသာစိတ်ချမ်းသာနေတာတော့ဒါတော့ကိုယ်ထဲမှာတကယ်တွေ့နေရတာဒါတော့ဒါလည်းဒါရစရာပါပဲအဲ့ဒါတွေနဲ့တွေ့လို့ရှိရင်စိတ်ကတက်ကြွတယ် ရဟနာပုဂ္ဂိုလ်မှာမတက်ကြွဘူးတဲ့ဒါဒီနေ့တွေ့မထူးဘူးသာလို့ဒီကောင်းနေတဲ့တွေ့လည်းမထူးဘူးတဲ့သူကဒီလိုနေတာအလာဘမရဘူးဆိုတာမရယုံနဲ့မဟုတ်ဘူးရပြီးသားတွေစီးပွားယတနာတွေပျောက်ပြက်သွားတာတွေဘာတွေအကုန်လုံးလျှောက်ပြီးတော့အာရသအချွေရမရဘူးဆိုတာအချွေရမရယုံနဲ့မရှိဘူးလားချွေရနေကိုအပေါင်းဖော်တွေပြက်သွားတာဟိုမှာအပင်ပင်တွေပြက်ဝိညာဉ်မထောက်ပါမဲ့ပုဂ္ဂိုလ်တွေပြက်သေးကြီးပြက်စီးပေါ်တယ်တနည်းနည်းနဲ့ အဲဒီလိုဥစ္စာတွေနဲ့တွေ့ရင်စိတ်နှလုံးကတခါမခိုင်းတာဘူးတချို့စိတ်တွေပါတကယ်ယူဆိုပြီးတော့သွားရတယ်သူသေနေပြီးရတယ်ဒီဥစ္စာอืมနေတာကဲ့ရဲ့ခြင်းခံရတယ်တဲ့ကဲ့ရဲ့ခံရရင်လည်းပဲတော်တော်မခံနိုင်တော့ဘူးစိတ်စိတ်ကပြီးမခံနိုင်ဒုက္ခတဲ့ဒုက္ခကတော့အကဲဆုံးပဲကိုယ်ထဲမှာမခံစားတဲ့ဆင်းရဲတွေရောက်လာလို့ရှိရင်စိတ်ထဲမှာစိတ်မချမ်းသာတဲ့အာရုံတွေတွေ့လာလို့ရှိရင်သိခံဖို့တော့ခဲရင်တာပဲ အဲ့ဒါယ ahanan ပုဂ္ဂိုလ်မှာတော့သိခံနိုင်တယ်ဒီဥစ္စာတွေသိခံနိုင်တယ်อืมတော်တော်ချီးမွမ်းကြကောင်းတာနော်ယ ahanan ပုဂ္ဂိုလ်ညာလို့သာတော်တော်ကိုချီးမွမ်းကြကောင်းညီညွတ်ကြလည်းတော်ကောင်းတယ်ကောင်းတဲ့အာယဝတ္ထုပစ္စည်းတွေရလာလို့လည်းပဲစိတ်ကမမြောက်ဘူးမတက်ကြဘူးမကောင်းအဲအဲ့ဒီအာယဝတ္ထုပစ္စည်းတွေမရလို့ရမယ့်ဥစ္စာတွေဆုံးရှုံးသွားလို့လည်းဘာမှမဖြစ်ဘူးဆိုတော့တော်တော်ကိုချီးမွမ်းကြကောင်းတာလေ အတူရုပ်တော့အိဋ္ဌနဲ့အိဋ္ဌပါပဲကောင်းတာနဲ့မကောင်းတာအကောင်းနဲ့တွေ့လည်းပဲဒီဒီမူအတိုင်းပဲသူမကောင်းတာနဲ့တွေ့လည်းဒီမူအတိုင်းပဲမသူဘူးလို့ဆိုတာဒါရီကိုခေါ်တယ်ဒါရီမကောင်းတာကိုကောင်းတာကဲတော့ပြုရလေရှုနိုင်သည်ကောင်းတာကိုမကောင်းတာလို့လည်းပြုရရှုနိုင်သည်အကောင်းဆုံးကကိုအတူပြုရရှုနိုင်သည်တဲတော်လာတယ်သူကရဟနာပုဂ္ဂိုလ်အဲ့ဒီတရားအားထုတ်အောင်မှာကိုတရားထုတ်တဲ့ပုဂ္ဂိုလ်ဒီတရားအားထုတ်အောင် ယဟနာပုဂ္ဂိုလ်သာမဟုတ်ဘူးတကယ်တရားထုတ်နေတဲ့ပုဂ္ဂိုလ်ကဒီတိုင်းပဲဖြစ်နိုင်ပါတယ်သင်္ခါရုပ္ပခဏ်ညာရောက်နေတာဒီလိုပဲကောင်းတာတွေနဲ့တွေ့မကောင်းတာတွေနဲ့ဘာမှမဖြစ်ဘူးအဲဒီရင်ပုဂ္ဂိုလ်တွေမှာစဉ်စိတ်လုံးတွေတုံ့လို့ကြတာပေါ်နေပြီဝိပဿနာဉာဏ်နဲ့ကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်တွေမတုံ့လို့ဘူးဆိုတော့သိခံနိုင်တယ်လို့လားအကောင်းနေနဲ့တွေ့လို့လည်းပဲဘာမှကိစ္စမရှိဘူးတော့သိခံနိုင်တယ်ဘုညာတဲ့တုံးကတကကြီးတယောက်တွေ့ဘူးသူကတရားအများထုတ်တယ် အဲဒီခါတုန်းကလည်းပဲအခြေအနေကတော်တော်မကောင်းဘူးဂျပန်ခေတ်ကိုဂျပန်တွေရောက်လာတာကတော်တော်ဟိုလူဒီလူတွေတော့ဒုက္ခတွေရောက်တော့တခါလဲစိတ်ပြကြစိတ်ညစ်ကြရောက်တယောက်တွေတခါလဲစိတ်ညစ်စရာတွေပြောပြီးတော့ဒီလိုပဲစိတ်မချမ်းသာတွေဖြစ်နေကြဒီကကြီးကသူကတရားထုတ်တယ်ဘာမှဖြစ်ဘူးမတုံ့လို့ညင်ကြတာပဲသူကမကြသူများတွေကရှင်းကြောင်းနောက်ကြောင်းတွေတွေ့ပြီးဘာဖြစ်မယ်ညာဖြစ်မယ်ဆိုရင်ကြောင်းညာပူပန်းနေရသူဘာမှမဖြစ်ဘူးသူတရားတွေနဲ့သူအားထုတ်လို့သူဟန်ကြိုက် နတ်ရကြတယ်ဆရာတကယ်အထုငယ်ဒီလိုပြမယ်လောကရမေဤလောကရန်တရားတော်နှင့်ဘုရားသာတွေ့သောယတာခြင်းညာနာပုဂ္ဂိုလ်စိတ်တစိတ်လုံးနှင့်နာကံပတိမတုံလို့လောကရန်တရားနဲ့တွေ့ရင်မတုံလို့ရဘူးလောကရန်တရားနဲ့တွေ့ရင်တုံလို့တတ်တယ်ဟောသိခြင်းတရားဆိုတာ နာနာကြောက်စရာကောင်းတာပေါ့သူကဒါပေမဲ့လည်းကိုယ်နဲ့မဆက်တဲ့ပုဂ္ဂိုလ်တွေသေးနေရင်တက္ကိသမရှိလာဘူးသူကမတုံ့လို့ဘာလို့လဲဆိုကိုယ်နဲ့မှမဆက်တယ်ဒီပုဂ္ဂိုလ်ကိုကမသိဘူးอืมကိုယ်နဲ့ယဉ်နေတာမဟုတ်တာဘာမှမဖြစ်ဘူးကိုယ်နဲ့ယဉ်နေတဲ့ပုဂ္ဂိုလ်သေးတာမပြောနဲ့အောင်နေမကောင်းဖြစ်တယ်ဆိုရင်ကိုလှုပ်လာပြီသူကတော်တော်နေရာမကြဘူးအဲကိုယ်နဲ့နည်းနည်းပါးပါးနှိစတဲ့ပုဂ္ဂိုလ်များသိကြပြည့်စည်တဲ့ဆိုလို့ရှိရင်သိကလေးရတယ်

အဘောကံဆိုရင်ညင်းလည်းမရှိဘူးဝိရဇံကိလေသာဒီဥသောမျိုးလည်းမရှိဘူးခေမံဘေယခသိမ့်လည်းကင်းငြိမ့်၏ဣဒာဤတရားပေါင်းပြီးဥဒ္ဓမမြတ်သောမင်္ဂလာပဲမင်္ဂလာမင်္ဂလာမြည်တဲ့ဒါအကောင်းဆုံးမင်္ဂလာပဲဒီရောက်အားထုတ်မှာပေါ့38ပြမင်္ဂလာတရားတော်ကဒီရောက်အားထုတ်မှာလောကရတရားတွေတွေ့တွေ့လို့ဘာမှမဖြုံဘူး ဆိုရင်ပူဆွေးခြင်းမရှိနှလုံးမသားခြင်းမရှိဘေးရန်အန္တရာယ်နှောင့်ယှက်မရှိအာသူချမ်းသာနေချမ်းသာနေတာပဲပြင်မြဲပြည့်နေတာအဲဒီလိုညီဝတ်နေအောင်လုပ်တာလေအာထုရမှာဒီရနေအောင်အာထုအဲ့ဒါမင်္ဂလာပဲအကောင်းဆုံးပေါ့ဒီမင်္ဂလာရောက်တာရင်အကောင်းဆုံးပဲသူကအဲဒီကြောင့်အာထုရမှာဒါကြောင့် မြင်နိုင်ကြတဲ့ဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းတရားတွေကိုမြင်ကနဲ့ကြားကများလေးရသွားအောင်လို့ခုရှုနေရတာ။ဖောင်းနေ၊ပိန်နေ၊ထိုင်နေ၊ထိတယ်၊မြင်နေ၊ကြားတယ်၊ကိုယ်ရယ်၊စနေသိကုရယ်၊စဉ်းစားတယ်၊ကြံစီရယ်စသည်ဖြင့်ဒုက္ခိတာလည်းသူရအောင်လို့ရှေ့ဆောက်ပြီးတော့ဆက်ပြီးတော့မစဉ်းစားအောင်ဒီလိုမကြည့်ရင်မြင်ရကနေပြီးတော့ဘယ်သူပဲပါပဲ၊ဘာပဲညာပဲဆောက်ပြီးတော့စဉ်းစားမှာ။ကြားကလည်းဆက်စဉ်းစားမယ်။တွေးထိရကလည်းစဉ်းစားမှာ၊သိကုစဉ်းစားရကလည်းဆက်ပြီးစဉ်းစားမှာ။ဘာသာကြရည်ဆက်စဉ်းစားရင်ဘာမှုဖြစ်လာမှာ။

ဆက်ရောက်ပါခြင်းအကျိုးငါဆိုတာမှတ်တိုင်းမှလည်းသံဃာကလုံးမြောက်အောင်အားထုတ်နေတာပဲဝုသုံးပါးဆိုတာရှိသေးတယ်ဝုသုံးပါးဝုသုံးပါးဆိုတာလည်းဒီထဲမှာပါတော့တယ်သံဃာထဲမှာဝုသုံးပါးပါဝုသုံးပါးဆိုတာကိလေသာဝုကာမဝုဝိပါကဝုအဲယခုပစ္စုပန်ဘောကပြောသားမယ်ဆိုလို့ချင်းဝိပါကဝုကစားရလိမ့်မယ်ဝိပါကဝုကိလေသာဝုကာမဝုဒီသုံးခုပဲအခု မျက်စိကမြင်နိုင်နားကကြားနိုင်ဓဝါ၆ပါးကအလိုလိုဖြစ်ပေါ်နေတာတွေကဝိပါကဝိဒေတာတွေခြေခြေကံကြောင့်အခုမြင်ကြားပြီးတော့ပရိသေတွေကစပြီးတော့ဒီခန္ဓာကြီးကြားပြီးတော့မြင်လိုက်ကြားလိုက်တယ်အလိုလိုဖြစ်နေတာမြင်ကြားကြည့်မြင်ကြားကြားကြည့်ကြားဖြစ်နေတာကဝိပါကဝိဒေခေါ်တယ်ဝိပါကဝိဒေဝိပက်တရားတွေပေါ်လေဝိဇ္ဇာတော့လယ်လို့ကဟိုခံရတယ်လို့မဟုတ်ပါဘူးသူကအကျိုးဝိဆိုရင်ခါတယ်အောင်မယ်မဟုတ်ဘူးသူကဝိတ္တဆိုတာကအဲဝိတ္တဆိုတာလယ်လယ်လိမ့်နေတယ်သူအဓိပ္ပာယ်ရှိတယ်သူကလဲနေတာသူတစ်ခုပြီးတစ်ခုဖြစ်နေတာ ဘိညာလဲနေတာတော့ပဲသူကတရားလဲတယ်လို့အဓိပ္ပာယ်ရှိပါတယ်အဲဒါလဲတာသုံးပိုင်းရှိတယ်အကျိုးပဲဖြစ်တဲ့လဲနေတဲ့အပိုင်းကတစ်ပိုင်းကိလေသာဖြစ်တဲ့လဲနေတဲ့အပိုင်းကတစ်ပိုင်းပြီးတော့ကံဖြစ်တဲ့လဲနေတဲ့အပိုင်းကတစ်ပိုင်းဒီသုံးပိုင်းရှိတယ်အဲဒီသုံးပိုင်းကတစ်ခုပြီးတစ်ခုလဲနေတာပဲဟောဟောဒီသဘောသားမှာဝေလေးသုံးပိုင်းလေးနဲ့တော့တူတာပဲဆိုတော့သုံးပိုင်းတစ်ခုပြီးတစ်ခုလဲနေတာမရဘူးဆိုတာလဲနေတယ်လို့ပဲ

အဲတဏှာအဖြစ်ပြီးတော့ဆွဲလာများပြီဆိုရင်လည်းဒါလည်းကိလေသာဝတ်ထဲကအဲဆွဲလာရင်ကိလေသာဝတ်အဲဆွဲလာပြီးတော့တခါအာထုတ်ပြီဆိုတော့ကာမဝတ်ရောကာမြောက်သွားပြီကာဖြစ်သွားပြီဆွဲလာရတဲ့တကယ်အာထုတ်တော့ကာမှုဖြစ်သွားပြီအခုလောကမှာရာဇဝမှုတွေဖြစ်တာလေဒီလိုဘောအစတုန်းကဇုံတစ်ခုကိုစဉ်းစားတယ်သဘောကျလိုချင်လို့ကိုလည်းဟိုတဲ့လိုချင်နေတဲ့လိုလုပ်ကြတာအလကားလုပ်တာမဟုတ်ဘူးကိုလိုအပ်တဲ့အကျိုးလေးတနည်းနည်းနဲ့ပြည့်အောင်လို့သူကလုပ်ကြတာပဲ အဲဒီတော့အဲဒီလူကျင်သားလေးတစ်ခုခုသူရှိတယ်သူအကျိုးလေးရှိတယ်အဲ့ဒါလေးသူရှေးဥစွာလူကျင်မှုတဏှာလေးဖြစ်လာလူကျင်မှုတဏှာဖြစ်တော့ဘယ်လိုလုံးမတော်မှာပဲငါခိုးမတော်မှာပဲအဲမတရားသဖြင့်ယူမတော်မှာပဲအဲဒီလိုသူစိတ်ကူးလေးတစ်ခုရတာသူအဲဒီကဆွဲလန်းတာပေါ်တယ်ဆွဲလန်းတာအဲဒီဆွဲလန်းတဲ့အတိုင်းတော်ကြတာလုတ်တော်တာပဲကဟာမြကြပြီဆိုလုတ်တော်မှာအမှုအမှုပေါ်တာဒီမှာရာဇဝမှုဖြစ်တယ်ဆို အဲ့ဒါရာဇမှုကနေပြီးတော့ကြတော့အကျိုးပေးတော့အဲ့ဒီရာဇပြစ်တာနေသိနေတာပေါ့အဲ့ဒါလိုပဲသင်မာလည်းတဏှာဖြစ်ရကနေပြီးဆွဲလာဘယ်လိုလုပ်ရင်ကောင်းလိမ့်မယ်လို့ဆွဲလာဆွဲလာတဲ့အတိုင်းတော့ကြတော့တကယ်အားထုတ်ရကုသကအကုသကဖြစ်ဒီကနေ့ကြဒီမှုကပေါ်လာတာဟိုဒါလေးဆွဲလာပြီလို့ပြေးသွားဒီသားတော့ဘဝအသေးဖြစ်တော့ဟောဝိပါကဝပြန်ရောက်သွားတယ်ဒီဒီဒီဒီဒီဒီဝိညာဉ်ကစပြီးဝိပါကဝပြန်ဖြစ်လာတယ်အဲ့ဒီတဘဝလုံးမြင်လိုက်ကြားလိုက်တယ်ဖြစ်နေတာဒါဝိပါကဝတည် အဲ့ဒီမြညာကြားရတဲ့အခါမရပြဘူးတဏှာဖြစ်လာကြပြီဆိုဟောကိလေသာဝရောက်သွားတဏှာကဆွဲလာမြာမိကိလေသာဝဆွဲလာကနေပြီးတော့အားထုတ်လိုက်ပြီကာယကိုမှုနှုံးမှုစိတ်မှုနဲ့တကယ်ပြုရမိဆိုရင်ကာမဝရောက်သွားရာမိသူကာရောက်သွားကြပြီအခုအဲအမှုဖြစ်လာတယ်ကာမဝလဲတော့ဒီကနေ့ကျတော့ဒီကံကနေပြီးအကျိုးပြီးတော့ပြိသေဝိညာဉ်တခါစပြီးဖြစ်ကြပြီဝိပါကဝရောက်လဲနေတာတဲ့ဒီလိုလဲနေတာသူက

အဲဒီဝေဒနာဖြစ်နေတာအဲ့ဒီတိုင်မှာပါတယ်လို့ဆိုတာကကဟိုသင်းနေဝိပါကဝုဒ္ဓခေါ်တယ်ရှိကပြုခဲ့တဲ့ကညောင်းတဲ့ပြည်ပြည်တွေကသာရလာတာတဲ့ဒါသာကြောင့်မိတယ်လို့ပဲလို့ပြည်ပြည်တွေကတရားတွေရနေအဲ့ဒါတက်တာရှိတဲ့ကာလပါလို့သူကမြင်လိုက်ကြားလိုက်တယ်သူဖြစ်နေမှာပဲဒါဝိပါကဝုဒ္ဓလဲနေတာဖြစ်နေသူဝိပါကဝုဒ္ဓလဲရောက်အဲ့ဒီကမြင်ကြားရုံများတယ်မတိပဲနဲ့တာယာမှုဆွဲလမ်းမှုရောက်သွားလို့ရှိရင်ကိလေသာဝေရောက်သွားကြပြီကိလေသာပွားလာကြတယ် နိကိလေသာပွားလာတော့ကြတော့ကိုလိုကြည့်တဲ့အာထုံတော့ကံဖြစ်လာကြပြီတဲ့ကာမဝတ်ဖြစ်လာတယ်ကာမဝတ်ဖြစ်တော့ဒီကနေ့မှဆွဲလမ်းမိသေးသွားတော့ဟောဝိပါကဝတ်တစ်ခါလဲလာပြိတ္တိကနေပြီးတော့ပြိတ္တိဝိညာဉ်ကစပြီးတော့တဘွားလုံးဖြစ်တဲ့ဝိပဲအကျိုးတရားတွေဟောပိုတိခါကလာမြင်လိုက်ကြားလိုက်တဲ့တခါလာပြန်လာအဲ့ဒီလိုလဲနေတာအဲ့ဒါဝတ်သုံးပါတဲ့အခုသန္တရာဝတ်ဆင်းရဲမှာထွံ့မြောက်ပါခြင်းကျိုးမှာဆိုတော့ဒါတွေကို ကင်းအောင်ပြအောင်လုပ်ရမှာလုပ်ရမှာအဲသူတောင်းတာကတော့သူတောင်းတာတခြားပေါ့လေကုသကောင်းပြုတဲ့ခါတော့တောင်းတာကောင်းပါဒီလိုပဲတောင်းတာပါအဲဒီပြင်ခါမှာတကယ်ဒီဝဆင်းရတကယ်လွတ်မြောက်ခြင်းပြီတကယ်လွတ်လွတ်တော့မယ်လက်တွေ့လွတ်တော့မယ်ဆိုရင်တော့တကယ်အားထုတ်ရပါဗျာမြင်တိုင်းကြားတိုင်းနေကိုဝိပါကဝတ်တင်ကြအောင်ဝိပါကဝတ်ကနေဝေဒနာပြောင်းဝိပါကဝတ်ပေါ့အဲဝိပါကဝတ်ဝေဒနာပြောင်းဝိပါကဝတ်ဖြစ်ပြီးတော့တဏှာဥပါဒါဆိုတဲ့ ကိလေသာကိုကူးမသွားအောင်တဏှာလေးတည်းကူးမသွားဒီရင်ကြအောင်လို့ဝေဒနာလေးတွေရသွားအောင်မြင်မြင်တာတွေရကြားရင်ကြားတာတွေရနားရင်နားတာရစားရင်စားတာဒုတိယဒုတိယတာတွေရစိတ်ကူးစဉ်းစားကြရင်စိတ်ကူးစဉ်းစားတာတွေရနောက်ကတဏှာမဝင်သေးနဲ့ဒါပါပဲဘုရားအလွယ်လေးပဲလို့အချင်းကြီးအဲဒီတဏှာတွေရတဏှာမဖြစ်စေနဲ့ဝေဒနာတွေရ အဲတဏှာနိရောဓဥပါဒနာနိရောဓတဏှာချုပ်ရင်ဥပါဒံချုပ်ခဲ့တယ်ဆွဲလာမှုဥပါဒံချုပ်ရင်ဘဝကံချုပ်ခဲ့တယ်ဘဝကံချုပ်ရင်ဇာတိဘဝအသင်မဖြစ်ဘူးတဲ့ချုပ်တယ်တဲ့ချုပ်ဆိုတာမဖြစ်တာပြောတာမရှိတယ်ပြောဘုရားဥပ္ပယကနေပြီးမရှိတော့ဥဒ္ဒကြီးမဖြစ်နိုင်တာလို့ပဲတဏှာကမရှိတော့တဏှာကဆက်ဖြစ်မဲ့ဥပါဒံတို့ကံတို့အဲဘဝဇာတိတို့သရမရဏအကုန်လုံးဘာမှမဖြစ်ပါဘူးဒေသနာမို့တစ်ခုချင်းဟောနေတာ အဲတဏှာနေတော့တဏှာချုပ်ခြင်းကြောင့်အကုန်လုံးချုပ်ကြီးဒီလိုဆိုရင်ဒါပြီးတာပဲဆိုတဏှာချုပ်ရင်ကုန်ချုပ်တာပဲအဲဒီလိုအဲဒီလိုကြည့်ရမှာတဲ့အဲဒီလိုကြည့်ရင်ဖြင့်သာဝတ်သုံးပါးမှလွတ်မြောက်ပြီအဲအဲဒါပါပဲဝိပါကဝမြင်နိုင်ကြတိုင်းဓဝါ၆ပါးကဖြစ်ပေါ်နေသောတရားကဝိပါကမြင်နိုင်ကြတိုင်း ဓွား၆ပါးကအလိုလိုဖြစ်ပေါ်နေသောတရားကဝိပါကဝတ်ဝေဒနာခံစားမှုကိုအကြောင်းပြု၍ဘာတောင်းတမှုတဏှာနှင့်ဆွဲလာမှုဥပါဒနာကိလေသာဝဆွဲလာသည့်အတိုင်းသုံးတစ်ခုသောမှုကိုပြုလုပ်ထားကကာမဝအဲဒါဝတ်သုံးပါပဲ အဲဒီဝသုံးပါမလဲအောင်တော့အားထုတ်အောင်အဲဒီဝသုံးပါထဲမှာဝိပါကဝကတော့အခုရှိနေတာကိုဒါဘယ်နှမှမတတ်နိုင်ဘူးယဟနာပုဂ္ဂိုလ်လည်းမတတ်နိုင်ဘူးယဟနာပုဂ္ဂိုလ်ခရလည်းပဲသူရှိနေတာပဲရှိကဒါလွန်ပြီးသားတွေကိုအမှုပြည့်ရှိကလွန်ပြီးသားရှိကကံကကျိုးပေးနေတာအဲဒါပစ္စုပန်ဘဝယုံနာခန္ဓာတွေဝိပါကဝတွေကတော့ဘုရားယဟနာပုဂ္ဂိုလ်တွေလည်းမြင်လိုက်ကြားလိုက်တွေရှိတာပါပဲဒါပဲမဲ့လို့ဘုရားယဟနာပုဂ္ဂိုလ်တွေကဝေဒနာတွေရတယ်

မြင်တိုင်းကြားတိုင်းဝါရ6ပါးကအလိုလိုဖြစ်ပေါ်နေတာကဝိပါကဝတ္တရားမြင်တိုင်းကြားတိုင်းဝါရ6ပါးကအလိုလိုဖြစ်ပေါ်နေတာကဝိပါကဝတ္တရား ဝါရ6ခါမြင်တိုင်းကြားတိုင်းဝါရ6ပါးကအလိုလိုဖြစ်ပေါ်နေတာကဝိပါကဝတရားအဲအလိုလိုဖြစ်ပေါ်နေတာဘာလို့လဲမြင်မှုကြားမှုနားမှုစားမှုတွေ့ထိမှုစိတ်ကူးစဉ်းစားကြသိမှုဒါပဲရောက်သွားတော့ဝေဒနာပြောင်းသွားတယ်အဲမျက်စိအသင်းမြင်မှုမြင်မြင်သိမှုမြင်တွေ့မှု ဝေဒနာဒါမြင်မှုမှာဒီကြောက်၅ခုရှိတယ်နာကြတဲ့ခါလဲနာအပန်းကြာတိမှုကြာတွေ့မှုဝေဒနာနှာခေါင်းကအနနာတဲ့ခါလဲနှာခေါင်းအနနာတိမှုနာတွေ့မှုဝေဒနာလျာရတာစားတဲ့ခါမှာလဲလျာရတာอืมအရတာသိမှုအရတာတွေ့မှုဝေဒနာ၅ခုပဲဒီ၅ခု၅ခုပဲဒီတရားတွေကိုယ်ကတွေ့တဲ့ခါမှာလဲ ကိုအတွေ့ထိပ်ပြီးမှုထိတွေ့မှုဝေဒနာဆိုတာ၅ခုပဲစေကုသနာကြံစီတဲ့အခါမှာလည်းနှလုံးအာယုသဘောအာယုသံမြင်ပဲဆိုတာနှလုံးသဘောအာယုကြံသိမှုကြံတွေးမှုဝေဒနာဒီတရား၅ခုပဲအလုံး၅ခု၅ခုပဲလားဝိပါကဝုဒ္ဓိတဲ့ ဒါတွေကသူ့အတူဖြစ်နေဒါမဖြစ်အောင်တော့မတတ်နိုင်ဘူးဘုရားရနာလည်းမတတ်နိုင်ဘူးမျက်စိရှိတော့သူမြင်မှာပဲနားရှိကြားမှာပဲကောင်းတာတွေ့တဲ့အခါမှာကောင်းတဲ့ခံစားမှုဖြစ်မှာမကောင်းတာတွေ့ရင်မကောင်းတဲ့ခံစားမှုဖြစ်မှာပဲဘုရားလည်းပဲသူ့သာဒီမကောင်းတဲ့အာရုံနဲ့တွေ့ရင်ဒုက္ခဝေဒနာဖြစ်တာပဲဒါကြောင့်မြတ်စွာဘုရားတခါတခါနေမကောင်းတိုင်းတာဖြစ်ပါတယ်နေမကောင်းတိုင်းတာဖြစ် ညာနာပုဂ္ဂိုလ်တွေလည်းဖြစ်တာပဲခလုတ်တရင်နာတာပေါ့ညာနာပုဂ္ဂိုလ်လည်းစူးစူးရင်နာတာမှမနာအောင်ဘယ်တော့မှမနာနိုင်ဘူးလို့လားအဲကောင်းတဲ့အာယုန်တွေလည်းတွေ့တာပဲနူးနူးညံ့ညံ့နေရာတိုင်းငင်းနေမောအဲအဲ့ဒီနေရာတွေမှာသုံးဆောင်တဲ့အခါကာလနူးညံ့တဲ့အတွေ့အထိဒုက္ခဝေဒနာတွေဖြစ်တာပါပဲဒါပဲမဲ့လို့သူကတဏှာမဖြစ်ဘူးကောင်းတဲ့အစာအရာတွေဖုံးမရသုံးဆောင်ရတဲ့အခါမှာဒုက္ခဝေဒနာတွေဖြစ်တာပါပဲဒါပဲမဲ့လို့တဏှာမဖြစ်ဘူးလို့အဲဒီတော့ဘုရားရဟနာပုဂ္ဂိုလ်တွေမှာ ဝိပါကဝတ်တင်ရတယ်တဲ့မြုံမြကြာယုံမြဝေဒနာတွေရပေဒနာမကူရဘူးအဲဒါဝိပါကဝတ်ကပြီးသွားတယ်နားလဲပါပဲကိလေသာဝတ်ကိုပြောရဝေဒနာကိုအကြောင်းပြု၍မြင်မှုစသည်ကြောင့် ဖြစ်ပေါ်သောဝေဒနာကိုအကြောင်းပြု၍မြင်မှုစသည်ကြောင့်ဖြစ်ပေါ်သောဝေဒနာကိုအကြောင်းပြု၍အဲတဏှာဥပါဒံကကိလေသာဝတရားဝေဒနာမြင်မှုစသည်ကြောင့် ဖြစ်ပေါ်လာသောဝေဒနာကိုအကြောင်းပြု၍ဖြစ်ပေါ်လာသောသနာဥပါဒငါကိလေသာဝတရားအဲမြင်မှုသတိကြောင့်ဆိုတာကအကုန်လုံးချင်းလည်းမြင်မှုကြောင့်နာမှုစောင့်တွေ့သိမှုကြံသိမှုအဲသတိကြောင့် ဝေဒနာဖြစ်ပေါ်လာသည်တဲ့မြင်လို့ကောင်းလားမကောင်းလားကြားလို့နားလို့စားလို့သိလို့သိလို့ကောင်းလားမကောင်းလားတွေဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာတွေဖြစ်တယ်အဲဒီဝေဒနာဝေဒနာအကြောင်းပြုပြီးတော့အဲကောင်းရင်လည်းသာယာမကောင်းရင်လည်းတောင်းတာဆိုတာဒါလေးလားဖြစ်တဲ့တဏှာဝေဒနာတဏှာလေးဖြစ်တယ်အဲဒီတဏှာကြောင့်ဆွဲလာမှုဥပါဒံဖြစ်တာအကိလေသာဝင်ရောက်သွားပြီအဲဆွဲလာမှုကြောင့် ပြုလုပ်အားထုတ်တာကကိလေသာကာမဟုဆွဲလမ်းမှုကြောင့်ပြုလုပ်အားထုတ်တာကကာမဟုအဲဒီလိုလုံးရင်ကောင်းမယ်ဟိုလိုလုံးရင်ကောင်းမယ်ဒီလိုလုံးရင်ငါချမ်းသာမယ်ငါနဲ့သက်တဲ့ပုဂ္ဂိုလ်တွေချမ်းသာမယ်ကြီးပွားမယ်အဲဘေးရန်သက်လူကင်းမဲ့စသည်ဖြင့်အဲကိုအကျိုးအတွက်ကိုနဲ့သက်တဲ့ပုဂ္ဂိုလ်တွေအတွက်

ဘဝတဲ့ဝိညာဉ်နဲ့ဖြစ်မှာသူကနေဒီကနေ့မှာအဲဒီအာယုံလေးဆွဲလန်းနေတာဘဝတဲ့ဝိညာဉ်နဲ့ဖြစ်ဟောဝိပါကဝတွေရောက်လာခုနကပြောတယ်မြင်မှုကြောင့်မှုတွေတပတ်ပြန်လာအဲဒီဘဝမှာလည်းမြင်မှုကြောင့်မှုကြောင့်မှုပြီးတော့ဝေဒနာကနေပြီးတဏှာဖြစ်ပြန်လို့ရှိရင်တဏှာဥပါဒံဖြစ်ရင်ဒီကကိလေသာဝေရောက်လာကိလေသာကဆွဲလန်းတော့တခါအာထုတ်ပြန်လို့ရှိရင်ကာမဝေရောက်လာသူကလဲနေတာပဲဒီသုံးခုကအဲဝိပါကဝဆိုတဲ့မြင်မှုကြောင့်မှုစသည်ရှိခြင်းကြောင့် တဏှာဥပါဒံဖြစ်ကိလေသာကိုဖြစ်ပြီးတဏှာဥပါဒံဖြစ်ခြင်းကြောင့်တခါပြုလို့အာထုတ်ပြီးကာမဝုဖြစ်ပြုလို့အာထုတ်တဲ့ကာချင်ခြင်းကြောင့်ဒီကနေ့ဆွဲလန်းနေဘဝသည်ဖြစ်ပြီးဝိပါကဝေကြောင့်အဲဒီလိုပဲလဲနေတာဒီကုသုံးပါးဟာပြသပြန်ဟောတော်မူတဲ့ မတိပနီးနဲ့မေဇိမပရိဒါအကျင့်နီးနဲ့မဖြတ်လို့ရှိရင်ဒီလိုလဲနေမှာပဲရမရဘူးသူကတခါတည်းလဲနေတာသူကတော့အဲ့ဒါမလဲအောင်ဟာခုပိုင်းနဲ့လောက်ရအောင်ဆိုတော့မြင်မြင်ုံညရပါစေဝိပကဝတ္တင်ရကိလေသာဝမဆက်သေးနဲ့တဏှာမဖြစ်စေနဲ့ကြရင်ကြရုံနဲ့ရတဏှာမဖြစ်စေနဲ့နာရင်စားရင်တွေ့ရှိရင်အဲ့ဒီတွေရာတဏှာမဖြစ်စေနဲ့ဒီကုကြစီမိလို့ရှိရင်အဲ့ဒီတွေရာတဏှာမဖြစ်စေနဲ့ဝိပါကဝကနေတဏှာ တဏှာဆိုတဲ့ကိလေသာဝိုးပဲကိုကူးမသွားဘူးဗီရင်ရအောင်လည်းဆိုတယ်ဖြစ်တိုင်းဖြစ်တိုင်းနေလိုက်ရှုနေရတာလို့အချင်းကြီးပဲအနအနချင်းပါတယ်တရားအထုတ်တာအနကိုချင်းတယ်ဒါတရားအထုတ်တဲ့ပုဂ္ဂိုလ်တွေလည်းသဘောပေါက်တယ်ဒါတွေအထုတ်နေတော့သူကတဏှာမှဖြစ်ရတော့ပဲတဏှာမဖြစ်ရတော့တဲတော့မကောင်းဘူးထင်တယ်ပေါ့อืมသာဘဝတွေတော့အရသာမရှိသလိုမကောင်းမှုထင်တာလေတဏှာမဖြစ်ရဘူးအဲ့ဒါ

သန္တရာဆိုတာကယုံနာခန္ဓာအစဉ်အဲသန္တရာဝတ်ဆိုတာကတော့ကိုလဲရတဲ့တရားဆင်းရဲဆိုတာကတော့အဲ့ဒီတရားတွေအကုန်လုံးပဲသန္တရာနဲ့ဝတ်ဟာအကုန်လုံးဆင်းရဲကြီးတယ်အဲ့ဒီဆင်းရဲတရားတွေမှာလွံ့မြောက်ဖို့ရာအဲကုသိုလ်ကောင်းမှုပြုတယ်ဒီဝိသံဃာဝဆင်းရဲကလွံ့မြောက်ပါလို့ဤသူတောင်းကြတယ်အဲ့ဒါအခုတရားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေဒီသန္တရာဝဆင်းရဲလွံ့မြောက်အောင်အားထုတ်နေတာပဲ တော်တော်လေးနားလည်တော့ပါပြီနိုင်လဲနှစ်နာရီလောက်ကြာသွားပြီ။ညာသိုံမှာအဲ့ဒါပထမကပြောခဲ့တဲ့ဝဆင်းရဲဖြစ်ပွားကြောင်းနဲ့ဝဆင်းရဲပြတ်သေးကြောင်းတရားဆိုတာဒါပဲ။သမ္မာဝဆင်းရဲတွေသူ့သူ့ဖြစ်ရဖြစ်စဉ်တိုင်းသွားနေရင်ဝေဒနာကနေပြီးတဏှာခုခံလို့ရှိရင်တော့အဲသမ္မာဝဆင်းရဲတွေပွားနေတာလေလား။ဝဆင်းရဲပွားကြောင်းတရားတွေ ဝေဒနာကနေပြီးတော့တဏှာမရပါမြင်နေကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုမှလို့ဝေဒနာတွေရကြမြင်ုံမြကြောက်ရုံနဲ့ရရသွားပြီဆိုရင်အဲဒါဝဆင်းရဲကသူကလွတ်မြောက်ကြောင်းတရားပဲဝဆင်းရဲခြုံငင်းကြောင်းတရားဝဆင်းရဲခြုံငင်းတဲ့တရားပဲအဲဒါကတရားထုံးတဲ့ပုဂ္ဂိုလ်တွေကသန္တရာဝဆင်းရဲကလွတ်မြောက်အောင်လို့မတိုင်းမတိုင်းကလွတ်မြောက်အောင်အားထုတ်နေတာပဲအမှန်တရားကြတယ်ဒါမှမဟုတ်လည်းပဲနောက်ကျရင်လွတ်လည်းလွတ်မြောက်ပါတယ်ပညာဝင်တော့

လုံးဝလွတ်မြောက်ပါဖြစ်သောနိဗ္ဗာန်ချမ်းသာမြတ်ကိုလင်းမြန်စွာဆက်ရောက်ပြီးမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း